ယုတ်ကလတ်ရဲ့အပေါင်းဆိုပြီးတော့အဲ့ဒီကလတ်ထဲမှာလည်းသူကဥဒ္ဒဇပဲဩဇာပါတယ်အဲ့ဒီဩဇာကိုဒီဒီကုလုံးမှာအနှံ့ပြဖြစ်နေတဲ့ဇိဝိတနောကကလတ်မှာရှိနေတဲ့ဒီဇောဓကသူကထောက်ပံ့လိုက်တာ ਨੇ အဲ့ဒီဩဇာလေးကနောက်ထပ်ကလတ်အစ်စ်တွေဖြစ်ပြီးဒီကုလုံးသူကဖြစ်ဖြစ်ပြန်ဒါကြောင့်ဒီစနစ်ကလေးတွေကဘုန်းကြီးတို့ဘုရားရှင်ကနေတတိဘာဝကတွေကိုပေးထားတဲ့စနစ်ပါဒါတွေကိုသိအောင်ရှုရမယ်ဒါစာမအတိအကျရှိနေရှိနေပါလျက်နဲ့ဒီဥစ္စာကရှုလို့မရဘူး မရှုကောင်းမှုဆိုပြီးဖြစ်နေတော့ဒီဥစ္စာကတော်တော်လေးဒီနေ့သာသနာမှာဝမ်းနေဖို့ကောင်းတဲ့အဖြစ်အပျက်တစ်ခုဖြစ်နေပါနော်အဲဒီတော့ဒီမျက်စိမှာလည်း54သောတာဒေါရသတိမှာလည်း54ခန္ဓာဒေါရဇင်ဝဒေါရအတူတူပဲကာယဒေါရကြတော့သူက54ပဲရှိတယ်ကာယတတကကလဘာဝတတကကလစိရိဇဩဇာဓမ္မကကလဥရိဇဩဇာဓမ္မကကလအာရဇဓမ္မ54ပဲသို့တော့ဇီဝတနဝကကလကနေရာတိုင်းမှာရှိတော့ထပ်ပေါင်းရင်တော့ပိုသွားမယ်နော် အဲ့တော့ဟရိယတတိကကလကတော့နှလုံးအိမ်မှာပဲရှိတယ်အဲ့ဒီဥစ္စာကတော့နှလုံးအိမ်မှာလည်း54ပဲနော်ဒီတော့နှလုံးလည်းသွားထိရင်မသိနိုင်ဘူးလားသိနိုင်ပါတယ်သိနိုင်တဲ့အတွက်ကြောင့်ထိတာကိုသိတဲ့စိတ်ကကာယဝိညာဉ်စိတ်ကာယဝိညာဉ်စိတ်ကဒီကာယအတ္တကိုသာမိဖြစ်တယ်နော်အဲ့တော့ဒီနာမည်လေးတွေကိုတတိကျကျကြည့်ပြီးတော့နည်းနည်းလေးသဘောပေါက်အောင်လေ့လာထားပါဒါမှလည်းတရားနာတဲ့အချိန်ခါမှာပို့ပြီးတော့ နားလည်တယ်မှာနောက်တစ်ခုကဒီမှာမနောဒွါရအကြောင်းဘုန်းကြီးလည်းပြောပြောနေတာခုဒီစာနဲ့ပေးတဲ့အညီဒီမှာအတိအကျရှင်းထားပါတယ်နော်ဤယံနဲ့အထက်ကရာဆရာတော်ကဟရိယကိုမနောဒွါရဟုခေါ်သုံးဆွဲထား၏ခုနကအထက်ကရာဆိုတာကဘုန်းကြီးခုနကစာမျက်နှာ144ကိုပြန်ကြည့်လိုက်ပါ စာမျက်နှာ144မှာအထက်ကရာဟိုစက္ကုဒ္ဒဝရသမဟိဆိုပြီးတော့ဘုန်းကြီးအထက်ကရာလေးကိုးထားတယ်အဲ့ဒီမှာဟိုနောက်ဆုံးစာကြောင်းလေးဖတ်ကြည့်လိုက်မနောဒ္ဒဝရဟရိယဝုထုကာယဘဝတတကဝတိနဇေဝဥဒ္ဒသမုဋ္ဌာနာတိဝတိနသသုဘာနာလမေဝဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရာဒုတိယတော့စာမျက်နှာ259မှာဒီလိုသုံးနှုံးထားတယ်မနောဒ္ဒဝရမနောဒ္ဒဝရမှာလည်း54ဆိုပြီးဒီလိုသုံးထားတယ်အဲ့တော့ဘာဖြစ်လို့ဒီမနောဒ္ဒရလို့ခေါ်တယ်လဲဆိုတာအဲ့ဒီမနောဒ္ဒရအကြောင်းကိုခွန်ကြီးကအခုဒီမှာရှင်းတယ်နော်။သမဏတရား51မှာနော် ဒီရနဲ့ဤရနဲ့အထက်ကရာဇေရောကဟရိယကို မနောဒေါရဟုခေါ်သုံးဆွဲထား၏ဤကဲ့သို့သောအသုံးတို့နှင့်ဆက်ဆက်၍မနောဒေါရအကြောင်းကိုဆက်လက်တင်ပြအပ်ပါသည် အဋ္ဌပန္နမနောတိဘဝင်ကစိတ်ဓာတ်အဲ့မနောဒေါရမှာပါတဲ့မနောဆိုတာဘာလဲဘဝင်ကစိတ်ဘဝင်စိတ်အောဇနဘဝင်ကတော့အမောစိတ်တော်မနောတိသဟာဟုဇနိနဘဝင်ကံတတ္တပံဒါသံယုတ်ထကရတတိယရဲသမဏငါမှာရှင်းထားပါနော်မနောဒေါရနာမသာဝဇနဘဝင်ကတတ္တနေတိယဘာဝတောဟရိယဝုထုံတန္တာယနေတိတဝဟာရိနမနောဒေါရေတိဗုဒ္ဓံ အဲတူတူနှလုံးကပိုးနေတယ်ကွန်ပျူတာကကူးလိုက်တဲ့အခါမှာဘယ်လိုဘယ်လိုဖြစ်သွားတယ်မသိဘူးနော်ယထမနောဓောရုပ္ပတ္တိဟုတ်မလားအဲ့ဒီမှာမနောဓောရကဖြစ်နေလို့သူ့ကိုဟရိယဝတ္ထုကိုလည်းမနောဓောရလို့တင်စားပြီးသုံးတာပါတဲ့အောက်မှာကြည့်ဤအထက်ပါအထက်ကရာဒီကအဖွင့်တော်နှင့်အညီတစ်ဘဝင်ကိုလိမနောဓောရဟုခေါ်ဆို၏ဘဝင်စိတ်နော်နှစ်မနောဓောရဝဇန်တဲ့တကွာသောဘဝင်ကိုလိမနောဓောရဟုခေါ်ဆို၏သုံး အရိယဝတ္ထုကိုလိဌာနိယုပ္ပစာရအဖြစ်မနောဓောရဟုခေါ်ဆို၏ဌာနိယုပ္ပစာရဘဝင်သည်တဏီအာဝဇာနှင့်တကွာသောဘဝင်သည်ဟရိယဟရိယဟရိယဝတ္ထုကိုပင်မိ၍ဖြစ်ရ၏မိတတ်သောဘဝင်ဤတဏီမိတတ်သောအာဝဇာနှင့်တကွာသောဘဝင်ဤအာဝဇာဆိုတာကတော့အထူးသဖြင့်ဒီသတ္တရဝဇ္ဇမနောတရဝဇ္ဇနေကိုပြောလို့ရင်းတော့ဖြစ်ပါတယ်နော် အဝဇ္ဇနှင့်တကွာသောဘုံဤမနောဒွါရဟူသောအမည်ကိုမိအပ်သောမိယာဖြစ်သောဟရိယဝုထုယုံနှင့်တင်စား၍တဏိဆိုရသောဌာနီဖြစ်သောဘုံဤသို့မဟုတ်အဝဇ္ဇနှင့်တကွာသောဘုံဤမနောဒွါရဟူသောအမည်ကိုဌာနဖြစ်သောဟရိယဝုထုနှင့်တင်စား၍ဌာနဖြစ်သောမိယာဖြစ်သောဟရိယဝုထုယုံကိုပင်ဌာနီယုပ္ပစာရအဖြစ်မနောဒွါရဟုခေါ်ဆိုထားပြီ။ဒါကတန်ရုပ်အထက်ကရာ တတိယတွဲသမေန၅ဝိသုဒ္ဓိမေအထကရာဒုတိယတွဲသမေန259မဟာဒီကဒုတိယတွဲသမေန430အဲ့ဒီမှာရှိပါတယ်နော်ဇိဝိတနဝကကလအောက်မှာနည်းနည်းလေးကြည့်အထက်ဘာယုဂမထံဇာတို့၌ကဇိဝိတနဝကလယုတ်ကိုထဲသွင်းဖော်ပြခြင်းမပြုထားပြီသို့တော့ဝိသုဒ္ဓိမေကအထကရာဝိသုဒ္ဓိနှစ်နှစ်နှစ်သုံး၌ကတေဇောကုဋ္ဌသဝါယောကုဋ္ဌသတို့၌ဇိဝိတနဝကကလကိုဖော်ပြထားဖော်ပြထားပြီသည် အသင်သူတော်ကောင်းသည်ယင်းဇီဝိတနဝကကလကိုပါရောနောခြုံငုံ၍ရှုလို့ကရှုနိုင်ပါသည်အထူးသဖြင့်တိဇောကုဋ္ဌာတဝါယောကုဋ္ဌာတတို့၌ကမလွဲမချောင်သာသင်သည်ရှုပွားရတော်မူဖြစ်ပေသည်ယင်းတိဇောကုဋ္ဌာတဝါယောကုဋ္ဌာတတို့သည်ဒီကိုယ်လုံးအနှံ့အပြားတည်ရှိသောကုဋ္ဌာတရုပ်တို့သာဖြစ်ကြပါသည်ဒီကိုယ်လုံးမှာရှိနေတယ်နော်အဲဒီတော့ဒီရှေ့တုန်းကရှင်းခဲ့ပြီးပြီရုပ်ကိုရှုတဲ့အခါမှာဓကမထံရှုရမယ်ဆိုတာနဲ့ပတ်တယ်လို့အခုဓကမထံပိုင်းစမယ်နော် ကာလသုံးပါးတဏ္ဍနှစ်ပါးအတွင်း၌တည်ရှိသောယုံနာကြောင့်ကြောသင်္ခါရတရားတို့ကိုပရိညာပညာသုံးမျိုးတို့ဖြင့်ပမင်ချာချာသိရှိနိုင်ရန်အတွက်ဥပ္ပစရသမာဓိအပ္ပနာသမာဓိဟူသောနှမျိုးသောသမာဓိတို့တွင်တစ်မျိုးမျိုးသောသမာဓိကိုထူထောင်ရမည်ဖြစ်သည်နိဗ္ဗာန်ဂမိနိပရိပဒအမိယသောကျမ်းစာတွေရှိပါတယ်နော်အဲဒီကျမ်းစာမှာတော့သမထကမ္မထပိုင်းဟူသောအမည်ဖြင့်သမာဓိပိုင်းစိတ်ဓာတ်ဝိတ္တုစကံကိုရေးသားတင်ပြထားခဲ့ထားခဲ့တယ်ဟုတ်လားအဲဒီမှာသွားပြီးကြည့်ပြတော့ပဲနော် ယခုကဒိဋ္ဌိဝိတ္တဒီစကားနဲ့အကျုံးဝင်သောယုတ်တရားတို့ကိုသိသိဖို့ဉာဏ်ဖြင့်ပိုင်းခြားယူဖို့အပိုင်းကိုယုတ်ကမထံပိုင်းဟူသောအမည်ဖြင့်ဆက်လက်၍ရေးသားတင်ပြပါမယ်နော်ဓကမထံအကျဉ်းဤအဲ့ဒီဥစ္စာလေးကသိအရေးကြီးပါတယ်အောက်မှာနော်ဒုဝိဒဟိကမ္မထာနရူပကမ္မထာနအရူပကမ္မထာနေသရူပပရိကောဟောအရူပပရိကောတိပိဣတိဝဝုစတိတထဘဂဝအဲပူလေးတလုံးကပိုနေတယ် အဲ့ဒါကကုရာပြဿနာဖြစ်သွားတာရူပကမ္မထာဏံကထင်တော်သင်္ခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝသတုဓာတုဝဝထာဏံကထေတိဘာပြောတာလဲသမထဘိုင်း၌သမထကမ္မထ40ရှိသမာဓိဘိုင်းသည်ဝိပဿနာဘိုင်း၌ကယုတ်ကမ္မထနာကမ္မထဟုနှစ်မျိုးရှိရူပပရိကယုတ်ကိုသိသိချင်းဉာဏ်ဖြင့်ပိုင်းခြားယူခြင်း အရုပပရိခနံကိုသိသိခြင်းဉာဏ်ဖြင့်ပိုင်းခြားယူခြင်းဟူလီခေါ်ဆို၏ထိုနှမျိုးတို့တွင်ဘုရားရှင်သည်ယုတ်ကမထံကိုဟောကြားတော်မူလတ်သောအကျဉ်နှလုံးသွင်းသည့်ဤအစွမ်းဖြင့်တော်လကောအကျဉ်နှလုံးသွင်းသည့်အစွမ်းဖြင့်တော်လကောသတုဓာတုဝဝထအမိယသောဓာကြီးလေးပါးတို့၏ကိုယ်ပိုင်သဘောဝလက္ခဏာကိုဉာဏ်ဖြင့်ပိုင်းခြားယူကြောင်းဖြစ်သောဓကမထံကိုဟောကြားတော်မူခဲ့လေသည်ထက်ကအဘိဓမ္မာအထေကရာဒုတိယတွဲဒုတိယတွဲကတော့သမ္မောဟဝိနောဒနိအထေကရာလို့ခေါ်ပါတယ် ။စာမျက်နှာ252မှာလည်းရှိတယ်။မိသိမအထက်ကရာဆိုတာကတစ်ကတော့မူလပဏ္ဏတအထက်ကရာမူလပဏ္ဏတအထက်ကရာစာမျက်နှာ280မှာလည်းရှိတယ်။ဒီကနိကအထက်ကရာနှစ်ဆိုတာကတော့ဒီကနိကမဟာဝက်ကအထက်ကရာစာမျက်နှာ314မှာလည်းရှိပါတယ်နော်။စာမန်ရှိတဲ့အကြောင်းဘုန်းကြီးကပြောလိုတာပါ။ဒီတော့ဆိုလိုတာကမိမိတို့ကရုပ်တော့ရှုတယ်ဘုရားရှင်ညွှန်ကြားတဲ့အတိုင်းမရှုရင်ဒီယုတ်ကသိပါမလားမသိနိုင် သူကဘုရားရှင်ကဒီလိုရုပ်မှရှုခြင်းဓကမထအကျဉ်းကြီးရှုခြင်းလည်းရှုအကျဉ်းကြီးရှုခြင်းလည်းရှုဒါဟောထားတယ်ကိုကဓကမထအကျဉ်းကြီးလည်းမရှုဘူးရှုလည်းမရှုတတ်ဘူးဓကမထအကျဉ်းကြီးလည်းမရှုဘူးရှုလည်းမရှုတတ်ဘူးဘယ်လိုရုပ်ကသိနိုင်သိနိုင်ပါ့မလားမသိနိုင်ဘူးဒါသဘောပေါက်ဖို့လိုတယ်နော်အဲဒါကြောင့်ထိုမျိုးတို့တွင်ဤကြတဲ့ဓကမထအကျဉ်းရှုပွားနည်းကိုခြေဥစွာရေးသားတင်ပြ၍ဓကမထအကျဉ်းရှုပွားနည်းကိုနောက်တွင်ဆက်လက်၍ရေးသားတင်ပြပါမည်ဆိုပြီးပြောထားတယ် အဲဒီတော့အကျဉ်းကြီးကဘယ်မှာဟောလဲလို့မေးတော့အခုဘုန်းကြီးပြောခဲ့တဲ့မဟာသတိပ္ပံမှာပဲနော်အဲဒီသတိပ္ပံမှာပုဏ္ဏသပရံဘိက္ခွေဘိက္ခုဣမမေဝကာယယထာထိတံယထာပဏိဟိတံဓာတုသောပစ္စဝကတိအတ္တိဣမသမေကာယေပထဝီဓာတုအဘောဓာတုဒေသောဓာတုဝါယောဓာတုတိယဟန်တို့နောက်တစ်မျိုးတော်ကားယောဂဝဇ္ရယဟန်တော်သည်ဒီမြဲတိုင်းသောထမ်းမြဲတိုင်းသောဤခန္ဓာကိုယ်ကြီးကိုပင်လျင်ဤခန္ဓာကိုယ်ကြီး၌ပထဝီဓာတ်သည်ရှိ၏ အာဘောဓာတိရှိဒီဇောဓာတိရှိဝါဓာတိရှိဟုတသဘောအဖြစ်အတိအတိတလုံးစီတလုံးစီဆင်ញင်သုံးကရှုပွား၍နေပေ၏ဘုရားရှင်ကဓာတ်ဘယ်နှလုံးအရှုခိုင်းလဲလေးလုံးဒါကြောင့်ခုတနည်းကဘုန်းကြီးပြောခဲ့သလိုပဲဘုရားကလေးကလုံးအရှုခိုင်းပါလျက်နဲ့ကိုကအဘောဓာကရှုလို့မရဘူးဆိုပြီးပယ်ချလိုက်တော့ဓာတ်ဘယ်နှလုံးဖြစ်သွားလဲဟုတ်လားသုံးလုံးနဲ့ကိုရှုသွားရင်ကိုဒီယောဂသိနိုင်ပါတော့မလား မသိနိုင်တော့ဘူးနော်ဒါသိအရေးကြီးတယ်အယူအဆလွဲချော်တာနဲ့လုပ်ငန်းခွင်တွေလည်းလွဲချော်သွားတယ်ပြည့်စည်သွားတယ်နော်ဤအထက်ပါဒေသနာတော်ကမဟာသရိပရဏသုတ်တံဓာတုမနတိကာရဘိုင်းတွင် လာရှိသောဓကမထံပြီးတေကံပင်ဖြင့်ယောဂဝဆရပုဂ္ဂိုလ်သည်ဤရူပကယခန္ဓာကိုယ်ကြီးကိုခန္ဓာကိုယ်ကြီးဤအယောကြအကြောကြအသားကြအရေကြသို့ ဉာဏ်ကြီးဟူသောလက်ကိုသွင်း၍ဉာဏ်ဖြင့်စိုက်၍ပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဟူသောဓာတ်ကြီးလေးပါးတို့၏ကိုယ်ပိုင်သဘာဝလက္ခဏာအသီးသီးကိုဉာဏ်ဖြင့်သိအောင်မြင်အောင်ကြည့်ရှုရမည်ဖြစ်သည်အကယ်၍ဤကဲ့သို့လောလောကူကူဖြင့် မရှုတတ်သေးမမြင်သေးပါကဤခန္ဓာကိုယ်၏အယောကြအကြောကြအသားကြအရေကြတို့ဉာဏ်ကြီးဟူသောလက်ကိုသွင်း၍ဥက္ကောမတိခြေထောက်တို့တိုင်အောင်ခြေစုံခေါင်းစုံအောက်ပါအတိုင်းရှုပါဟုတ်တယ်မလား ကိုကညံထက်လို့ရှိရင်နားလဲလဲတယ်ဆိုရင်ဒုဝိဒအဘောဒတိသောတဝေဒလို့ခန္ဓာကိုယ်ထဲမှာဆက်ရှုလိုက်ကြတဲ့တချို့ကတော့ပေါ်ပါတယ်ဒါပေမဲ့အမတန်နေတယ်ခုခေတ်ကတော့ဓမ္မနောက်ပွေခွေတွေပဲများကြပါတယ်နော်အဲဒီတော့ရှင်မာတိဝမထေရတော်မှာရှေ့ကတွားတာဘုန်းကြီးတို့ကသူတို့ရဲ့နောက်ကတော်တော်ကြီးကိုဝေးပုံညာတယ်ကုတ္တတိကြံနေသေးတယ်နော်ကဲအဲဒီတော့ဂရုပထဝီ၃မျိုးမာမှုသဘောကြမ်းမှုသဘောလေးမှုသဘော နဟုပထဝီက၃မျိုးပြောမှုသဘောချောမှုသဘောပေါ်မှုသဘောအဘောဓကယိုစီးမှုသဘောဖွဲ့စည်းမှုသဘောဒေဇောဓကပုံမှုသဘောအေးမှုသဘောဝါယောဓကထောက်ခံမှုသဘောကျွမ်းခံမှုသဘောသုတ်တန်တော်များများမှာကတော့ဘုန်းကြီးတို့ပထဝီဓာတ်မှာမာရနဲ့ကျမ်းတာနှစ်ခုပဲဟောတာပါအဘိဓမ္မာမှာကတော့ဘုရားရှင်ကနတ်တည်းရဲ့အလိုဣဇာတည်းဓာတ်ကိုကြည့်ပြီးတော့မာကျမ်းလေးပြောချောဖို့ဆိုပြီး6ခုဟောလိုက် ဘာကြောင့်လဲဆိုတော့နတ်တည်းရဲ့ခန္ဓာအိမ်မှာတည်ရှိနေတဲ့ဓာတ်တွေကသိမ့်မွေ့နူးညံ့တာများဒါကြောင့်ပထဝီဓာတ်ဟာဒီပြောတာတွေကြတော့ဘယ်နဲ့လုံးမလဲဆိုတော့မိကုန်းနေစသည်ဖြင့်ပေါ်လာမယ်ပျော်ချောဖို့တွေကြတော့ဘယ်လိုလုံးမလဲအဲဒါကြောင့်ဘုရားရှင်က6မျိုးဟောပေးပါတယ်နတ်တို့ရဲ့အိဇာတိအတက်ကြီးသို့တော့ခုလက်တွင်ဘုန်းကြီးတို့သင်ပေးတဲ့အပင်ရောက်လာတဲ့အခါကျတော့လေယောဂီပုဂ္ဂိုလ်တော်တော်ခမ်းများများမှာအထူးသဖြင့် သမထကိုအမထုတ်ပဲဒီဓကမထံကိုအစအထုတ်ပြီးဓကမထံကပဲဝိပဿနာကုကျင်နေဆိုတဲ့ပုဂ္ဂိုလ်များမှာတော့အခက်အခဲတော်တော်များများရှိကြတယ်။ဒါကအကြောင်းတစ်ခုပဲ။နောက်အကြောင်းတစ်ခုကတော့တချို့ယောဂီတွေကရိတ်တာပေါင်းစုံကိုလှည့်လာတယ်။ဒီကမကြီးတယောက်ဆိုဘုန်းကြီးတော်တော်တနာတယ်။သူကရိတ်တာပေါင်းစုံလှည့်ပြီးတော့မှနောက်ဆုံးမှသူကဖောက်ကိုရောက်လာတာဖြစ်တော့သူကမျက်စိမိတ်လှတဲ့ခေါင်းကြီးကခဲပြီးမှမတင်နေဘယ်လို့မှလုံးလို့မရဘူး အဲ့ဒီမာနေရာကြီးကနှောက်ယှက်နေတဲ့အတွက်ဘာတမာတိထူထောင်ထူထောင်ထူထောင်လို့မရဘူးဒီအာနာပါနလည်းရှုလို့မရဘူးဘာဖြစ်လို့လဲရှုလိုက်တဲ့အကုန်လုံးမာပြီးခဲနေအဲ့ဒီမာခဲနေတာကြီးကတိတ်ပြင်းထန်နေတော့ဒီဝင်လေထွက်လေလေးကိုစိုက်ပါဆိုတော့စိုက်လို့မရဘူးဒါနဲ့ဘုန်းကြီးကသူ့ကိုဆန့်ကျင်ပဲတတ်ပေါ့ဘုန်းကြီးတို့ဒီနေရာမှာကိုယ်ကကြည့်လိုက်ပါ မာရာနဲ့ပြောတာကဆန့်ကျင်ပဲနော်အဲဒီတော့မာမှုကတိတ်ပြဿနာဖြစ်နေပြောတာကိုစိုက်လိုက်ပါပြောတာကနိုင်အောင်ရှုနိုင်ခဲ့ရင်တော့မာရာလေးကကြော့သွားတယ် ကြမ်းမှုတွေကသိအားကောင်းနေချောတာကိုစိုက်လိုက်ကျမ်းတာတွေကပြော့သွားတယ်လေးတာတွေကသိအားကောင်းနေပေါ့တာကိုစိုက်လိုက်ရင်စိုက်ရှုလိုက်တစ်ဖက်သက်စိုက်ရှုလိုက်ရင်လေးတာကတဖြည်းဖြည်းကျော့သွားသို့တော့အဲ့ဒီမှာနည်းနည်းလေးသဘောတရားတစ်ခုနည်းနည်းဘုန်းကြီးနားလည်လည်အောင်ကြိုပြောထားမယ်မာရာနဲ့ပြောတာဘောနှစ်ခုထိလိုက်မမဘူးလားဒီအသားလေးဒီကြည့်လိုက်တော့ ရွတ်တယ်လို့ဆိုတဲ့နေရာလေးကိုစိတ်ကလေးအသာဆက်ကြည့်သူနဲ့ထိုက်တန်တော့တော့မမှားဘူးလားမှားတယ်နော်နည်းနည်းလေးမာရာကိုတော့ပြော့တယ်ညံ့ညံ့မာရာကြတော့မာရဲဆိုပြီးဒီလိုသုံးတာဒါကြောင့်သူကသုတ်တံမှာဘုရားကကက်ကလက်တစ်ခုပဲခေါ်လိုက်ဘလောက်ပဲပြော့ပြော့သူကသူနဲ့ထိုက်တန်တော့တော့မာနေတယ်နောက်တစ်ခုချောတယ်ဒီဝတ်ကချောတယ်ထားပါတော့ ဒါပြင်သူ့နဲ့ချောတဲ့အဝတ်ကလေးသွားပို့လိုက်တော့ဒီအဝတ်ကရန်နဲ့ဟိုဟောချောတယ်ဘယ်လိုဖြစ်တယ်အရာဝတ္ထုနှစ်ခုနိုင်ရှင်လိုက်တဲ့အခါမှာသွားပေါ်လာတာဒီစက္ကုကိုပုတ်ကြည့်ချောတယ်ဒီအဝတ်ကြတော့ပြန်တယ်အကုန်လုံးကဒီအဝတ်ပို့တော့အဝတ်ကလေးကချောတယ်ဒါပေမဲ့ဒီစက္ကုပို့ကြည့်လိုက်တော့စက္ကုကပုံချောတယ်ဆိုစက္ကုကချောတဲ့ဒီကကျန်းတယ်ဖြစ်တော့တယ်ဒါကြောင့်ဒီဥစ္စာကများများကျန်းတာကိုတော့ကျန်းတယ်လို့သုံးပြီးနည်းနည်းလေးကျန်းတာကြတော့ချောတယ်လို့သုံးတာပါ ဒီချောနေတဲ့စကုဘလောက်ပဲချောချောသူ့စမ်းကြည့်သူနဲ့ထိုက်တယ်ဘလောက်ကြမ်းတမ်းမှုလေးတော့ရှိနေနော်နောက်လေးတာညံ့ညံ့လေးတာကိုတော့လေးတယ်လို့သုံးပြီးနည်းနည်းလေးလေးတာကိုပေါ်တယ်သုံးတာပဲဒါအလေးကြီးနော်ဒါကြောင့်ဘုရားရှင်က သုတ်တန်ဒီမှာတော့နားမရှုပ်အောင်ကက္ခလခရိကတမာရတဲ့ဘောနဲ့ကြမ်းတဲ့ဘောဒီနှစ်ခုပဲခေါ်လိုက်တယ်သို့တော့အဘိမာမကတော့နတ်တွေကသူက ခန္ဓာအင်းကသိသိမင်းနုညံလို့တော့ဒီလိုမဟောရင်တို့သဘောမကျနိုင်ဘူးအဲဒါကြောင့်တို့ရဲ့အစ္ဆပြဓာတ်ကိုကြည့်ပြီးတော့မြတ်စွာဘုရားကဒီလိုဟောပေးတာပါသို့တော့ဒီဟောချက်ကလူသားတွေအတွက်လည်းခုနကလိုအခက်ခဲရှိရင်ဖြေရှင်းလို့ရပါတယ်ဒါကြောင့်ဘုန်းကြီးတို့ကတော့6မျိုးလုံးပဲသင်ပေးတယ်နော်အဲဒီတော့ဒီဥစ္စာကိုရှုတဲ့အပိုင်းမှာသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်ထိုင်တိုင်းထိုင်တိုင်းမိမိရရှိထားပြီးတဲ့သမထဇံကိုပြန်ထူထောင်ဖို့လိုတယ်အထူးသဖြင့်သရုတ်တဇံကိုဘုရားရှင်ကဝိပဿနာရဲ့အခြေပါဒကအဖြစ်ကြီးမွန်းထားပါတယ်နော် အဲဒီတော့ဉာဏ်နေတဲ့အရုပဇန်တွေကိုမရဘူးလားဆိုရနိုင်ပါတယ်နော်ကြိုက်တဲ့ဇန်ကိုဝိပဿနာရဲ့အခြေပါရကအဖြစ်ထူထောင်နိုင်တယ်ထိုင်ချင်းထိုင်ချင်းထူထောင်အောင်ပါဗမာရိကအားကောင်းလာပြီးအလင်းရောင်တွေကသိအားကောင်းလာပြီးဆိုတော့မှအဲဒီမာကျန်လေးပြောချောဖို့ယောစီဝစီပွေးထောက်တော့ဆိုတဲ့ဒီဓာတ်တွေကိုခန္ဓာအင်းထဲမှာတလုံးစီလိုက်ရှုရမာရာကိုစိုက်ရှုလိုက်လို့လောလောနဲ့တွေ့ရင်မာရာကိုခြေစုံကောင်းဆုံးရှုလိုက်ကျန်တာကိုခြေစုံကောင်းဆုံးလေးတာကိုခြေစုံကောင်းဆုံးပေါ့ပြော့တာပေါ့တာချောတာအကုန်လုံးခြေစုံကောင်းဆုံးတလုံးပြီးတလုံးလျှောက်ရှု ရှုလိုက်လို့အောင်မြင်ပြီဆိုရင်တော့ခန္ဓာကိုယ်ကိုအပေါ်ခြုံငုံပြီးတော့ဒီမကျန်းလေးပြောချောပေါ်ယောစီပါစီကိုယ်ထောက်တုံးဆိုတာကိုရှုရရှုလိုက်တဲ့အချိန်ခါမှာဉာဏ်ကတိတ်ထက်လာပြီးဓာတ်တွေကတခုရှုတော့လဲပြိုင်တူလိုလိုပေါ်ပြီးဆိုရင်တော့လေးချက်ပြန်ပြောင်းရတယ်။မာကျန်လေးပြောချောဘုတ်ကိုကြည့်ပြီးပထဝီဓာတ်၊ယောစီဘောစီကိုကြည့်ပြီးတော့အဘောဓာတ်၊ပူအေးကြည့်ပြီးဒေဇောဓာတ်ထောက်တွန်းကြည့်ပြီးတော့ဝါယောဓာတ်ဆိုပြီးဒီလိုလေးချက်ပြောင်းရ။လေးချက်ပြောင်းပြီးတော့တမာတိထူထောင်ရပါတယ် သမာဓိကစံချိန်မမှီဘူးရှုရတာနည်းနည်းရှုလို့မကောင်းဖြစ်နေတယ်တချို့ဓာတ်တွေကမထင်မရှားဖြစ်နေတယ်ဆိုရင်တော့မလုပ်ဘူးဟုတ်ပဲပြန်သွားတယ်မိမိရရှိပြီးတဲ့အာနာပါနသရုတ်တဇံသုံးမှုဩဒရကတိုင်းသရုတ်တဇံနော်အဖြူအောင်ကတိုင်းသရုတ်တဇံအဲ့ဒါတွေကိုပြန်ရှုလိုက်သမာဓိအားကောင်းလာရင်ပြန်ပြီးတော့ဒီမကြမ်းလေးပြောချောပုဂ္ဂိုလ်အစီဆုံးကောင်းဆုံးပြန်ရှုလိုက်အားကောင်းလာပြီးစိတ်ထင်ရှားလာပြီးဆိုအပေါ်ချုံကုန်ကြည့်လိုက်ချုံကုန်ကြည့်လိုက်တဲ့အပိုင်းမှာကိုယ်ကဓာတ်တွေက ရန်ကျူလိုလိုညာနဲ့ထင်လာပြီဆိုရင်လေးချက်ပြန်ပြောင်းလိုက်နော်မာတန်လေးပြောချောပုဂ္ဂိုလ်ကြည့်ပြီးပထဝီဓာတ်ဂျိုစီဖွဲ့စည်းကြည့်ပြီးတော့အဘောဓာတ်ပူအေးကြည့်ပြီးသေဇောဓာတ်ထောက်တွန်းကြည့်ပြီးဝါယောဓာတ်အဲဒီလိုပဲကြည့်ပါများတာရှိပါတယ်သို့တော့တချို့ယောဂီတွေကအဲ့လောက်နဲ့မရပြန်မရဘူးဆိုတာကတော့ဘာဘာကြောင့်လဲဆိုတော့သူကအတိတ်ပါရမီအပေါ်မူတည်ပါတယ်နော်ဒီ33လုံးမှာကိုင်းခါဝေကစတာတော့မှန်တယ်ဒါပေမဲ့ဒီကလေးက ဝါလုံးကနေစတင်မှသူကသဘောပေါက်အဲဒါကြောင့်သူကဝါလုံးတန်းကစပြီးသင်ပေးရဝါလုံးတန်းကျင့်ကျက်သွားပြီဆိုရင်ကာယခဝေကနေတကစပြီးဉာဏ်သင်ရပြန်တယ်နော်အဲ့ဒီပုံစံလိုပဲဘုန်းကြီးတို့ဒီဓာတ်တွေထဲမှာတွန်းတဲ့သဘောကသိပြီးထင်ရှားတယ်တွန်းတဲ့သဘောကခန္ဓာကိုယ်ကအမြဲတမ်းလှုပ်ရှားနေတော့ဒီတွန်းတဲ့သဘောလေးကိုစပြီးသင်ပေးမယ်ဆိုလို့ရှိရင်ယောဂီပုဂ္ဂိုလ်တို့ခမည်းများကဒီဓာတ်ကိုသဘောပေါက်တယ်ဘုန်းကြီးတို့သင်ပေးနေကြကတော့ဒီကကြီးတွေဒီမကြီးတွေကိုအသက်ရှူသွင်းကြည့်ပါ အသက်ရှူလမ်းကြောင်းကိုလျှောက်လိုက်ကြည့်လိုက်ဒီဘက်နှာခေါင်းအတွင်းဘက်ကိုလိုက်ပြီးကြည့်လိုက် ဖြစ်နိုင်ရင်တော့ခေါင်းဘဟုစင်တာတက်တယ်လောက်မှစိတ်ကလေးစိုက်ထားလိုက်စိုက်ပြီးအသက်ရှူကြည့်တွန်းနေတဲ့သဘောတွေကတိတ်ထူစားတယ်အဲဒီလိုထင်ရှားတဲ့တဏှာကစပြီးအဲ့တွန်းတဲ့သဘောကိုခေါင်းထဲမှာတွန်းတဲ့သဘောကတိတ်ထင်ရှားနေရင်ခေါင်းတကောင်းလုံးကိုအတွင်းကနေစပြီးအပြင်ရောက်တကောင်းလုံးမှဒီတွန်းတဲ့သဘောမြင်အောင်လိုက်ကြည့်လို့ရတယ်ဘာလို့တွန်းနေတယ်လဲလို့အသက်ရှူလို့တွန်းတာလည်းရှိတယ်နှလုံးခုန်အားနဲ့ ဒီကုလုံးမှာတွန်းကန်နေတာတွေအမြဲရှိနေပါတယ်ဒါကသမာဓိကောင်းကောင်းနဲ့ဉာဏ်ကစိုက်ပြီးရှုနိုင်ခဲ့မယ်ဆိုရင်တော့ဒါတွေကဖတ်တွေ့ပါတယ်နော်သို့တော့အဲ့ဒီအချိန်ခါမှာဒီလိုရှုနိုင်လို့စိတ်ထဲမှာမကျင်နာဘူးအာမရဘူးတမာတိပြန်ပြန်ထူထောင်ပြရတယ်ခဏခဏမိမိရရှိထားပြီးတဲ့အာနာပါနသရုဒ္ဒဇံပဲဖြစ်စေဩရဒကတိုင်းအဖြူကတိုင်းသရုဒ္ဒဇံပဲဖြစ်စေဒါပြန်ပြန်ထူထောင်ရတယ်ဒါကြောင့်သူ့ကိုဝိပဿနာပါရကဝိပဿနာရဲ့အခြေခံအကြောင်းရင်းပေါ့ ဝိပဿနာကိုခြေတော်ကလေးတက်ပြလိုက်တာပဲဟုတ်တယ်မလားဒါခက်ခက်ကြမ်းကြမ်းဘာသာပြန်ရင်တော့ဝိပဿနာကိုခြေတော်တက်ပြတာခြေတော်ရှိရင်တော့လျှောက်လို့ရမှာပေါ့အဲ့ဒီသဘောပဲနော်ဝိပဿနာရဲ့အခြေခံပါရကအကြောင်းရင်းလေးပဲအဲ့ဒီသမာဓိကိုတက်ခါတက်ခါတူတော်ပြီးပြန်ရှုမယ်ဆိုရင်တော့သူကရှုလို့ရပါအဲ့ဒီတော့ဒုနဲ့သဘောလေးကိုဒီကုံလုံးမြင်အောင်ရှုလို့အောင်မြင်မှုရတဲ့ပုဂ္ဂိုလ်ကနောက်ထပ်ဘာလုပ်မလဲသူနဲ့နိကထမာတဲ့သဘောကတိတ်နိကတယ်။သွားလေးနှစ်ခုဖိနော် အဲ့ဒီဖိတဲ့နေရာလေးမှာစိုက်လိုက်တဲ့မာတဲ့သဘောသွားတွေ့မာတဲ့သဘောရှုလိုက်ရင် မပြတ်ဘူးဆိုလို့ရှိရင်တော့ဘုန်းကြီးတို့ရိုင်းတဲ့ဆင်ကိုယင်တဲ့ဆင်နဲ့ချော့ပြီးဖမ်းရတယ်နော်ရိုင်းတဲ့ဆင်ကိုယင်တဲ့ဆင်နဲ့ချော့ပြီးဖမ်းလိုက်တဲ့အခါမှာလောလောကူကူဖမ်းလို့ရတယ်လို့ပဲဒေါနာကမိမိရှုနေကြဖြစ်တော့တော့အကုန်လုံးပြန်သွားပြီပြန်သွားလိုက်တဲ့အချိန်ကမှမိမိကအကြိမ် မာရာလေးနဲ့တွန်းတာလေးနဲ့နှစ်ခုတွန်းရှုလိုက်မယ်ဆိုရင်တွန်းတာပြန့်သွားတာနဲ့မာရာလေးပါလွယ်လွယ်ကူတဘောလုံးပြန့်သွားတယ်။အဲဒီတော့အဲဒီတော့ရှုတဲ့အပိုင်းမှာဒီအရိယာဘုကသိအရေးကြီးပါတယ်နော်။ဒီကကြီးလေးလမ်းလျှောက်တဲ့ထပ်ပါတော့ဒီဓာတ်ကိုရှုနေတဲ့အချိန်ကလမ်းလျှောက်လိုက်လို့ရှိရင်မြေကြီးကိုခြေတော့ကဖိလိုက်ဖိလိုက်ရင်မတွန်းဘူးလားခုနေဖိဖိကြည့်ပါတွန်းနေအဲ့ဒီကနေစပြီးဒီကောင်လုံးမြေအောင်တွန်းလိုက်ကြည့်။ကိုင်းကိုင်းကြည့်တွန်းတယ် ဒီဘက်တွန်းတာတော့ကိုယ်တယ်ဟိုဘက်တွန်းတာတော့ဆန့်တယ်တော့တွန်းနေတာပဲတွန်းကန်နေတာပဲအဲ့အရိယာမဟုတ်တဲ့ကိုယ်အမူအရာတိုင်းမှာဒီတွန်းတာလေးကိုလိုက်လိုက်ပြီးအသိခံပြီးရှိရတယ်စိတ်မရှိဘူးမလုံးနဲ့ဒီနေရာစိတ်ရှိရတယ်ဟိုမှာကလေးချီးကျုံတာကြတော့စိတ်ရှိလိုက်တာဟုတ်တယ်မလားဒါကြတော့စိတ်မရှိဘူးသွားမလုံးနဲ့စိတ်ရှိအောင်လုပ်ရတယ်နော်ရအောင်ကိုကြိုးစားရတယ်အဲဒီတော့သူတွန်းတာလေးကအောင်မြင်သွားတဲ့အခါတွန်းတာမာတာနှစ်ခုပေါ့ခုခြေောက်ကလေးနင်းလိုက်တယ်ကျန်းကို ထိတဲ့နေရာကိုစိုက်ကြည့်ပါမာလားပြောတယ်မာနေတဲ့ရှိနေတယ်ဒါရီကရှိဓာတ်တွေကရှိနေတယ်အလားအလားချင်းထိတဲ့ကအယိုးယိုးချင်းထိတဲ့နေရာစိုက်လိုက်မာနေတယ်ဘယ်နေရာမှမဆိုရှုလို့ရတယ်လဲလဲချင်းထိထားကြည့်မာနေရှုလို့ရပါတယ်ဘယ်နေရာမှမဖြစ်ဖြစ်ဒီမာတဲ့သဘောတွေကဒီကုလုံးအနှံပြရှိနေတယ်အဲဒီတော့တောနာရောမန္တာရောသွားရင်လည်းရှုတယ်ရက်ရင်လည်းရှုတယ်ထိုင်လည်းရှုတယ်အိတ်လည်းရှုတယ်အဲ့ဒါကိုအောင်မြင်ပြီဆိုရင်တော့နောက်တစ်ခုကျန်တဲ့သဘောတွန်းနဲ့ မာတဲ့ဉာဏ်ဉာဏ်တမှုထင်ရှားတဲ့တရားကစပ်ပြီးဉာဏ်တဲ့သဘောရှိနေတဲ့တရားထိုင်နေရင်ဆိုကြပါစို့ပေါင်ပေါ်မှာလက်တင်ပြီးရှုလိုက်တဲ့အခါလက်ခုံနဲ့ပေါင်မှာရှိတဲ့အဝတ်နဲ့အထိနေရှိတဲ့နေရာလေးကိုနည်းနည်းပို့ကြည့်ပါလားကြားလားကျမ်းလားကျမ်းပါလားနော်အဲကိုရှုတတ်ရင်ဒီနေရာမှာလေးဉာဏ်တဲ့သဘောစရှုလို့ရတယ်နောက်တစ်ခုကတော့လွယ်ကူတာကတော့ဒီသွားကပိုလွယ်ကူတယ်အန်သွားတွေကဝါထားတာခွနေတော့ဘာဖြစ်လဲကျန်းနေတယ်ဟုတ်တယ်မလား အဲ့ရန်နေတဲ့အန်သွားလေးကိုမဆရာလေးနဲ့အသားလေးထိုးကြည့်ဘုန်းကြီးကတော့အန်သွားမရှိတော့ပါဘူးဟုတ်တယ်မလားအန်သွားရှိတဲ့ပုဂ္ဂိုလ်တွေပေါ့နော်အဲ့တော့အဲ့ဆရာလေးနဲ့အန်သွားကိုအသားလေးပုတ်ကြည့်ပါကြမ်းလားအဲ့ဒီနေရာမှာတွန်းတာလေးကိုအရင်ရှုလိုက်တွန်းတာလေးရပြီဆိုမာတာလေးရှုလိုက်တွန်းတာမာတာနှစ်ခုရရင်ကျန်းတာလေးထက်ရှုလိုက်တွန်းတယ်မာတယ်ကျန်းတယ်သုံးခုတွဲရှုသွားရှုသွားရင်တွန်းတာမာတာကရှုနေကြဖြစ်တော့ဒီဘလုံးကိုပြန့်သွားတဲ့အခါပြန့်နေဆိုတာကတော့ နားလည်လို့အောင်ပြောတာနော်ဒီနေရာယုတ်တွေကဟိုဘက်ကိုသွားတယ်ဒီလိုမဟုတ်ဘူးဒီနေရာမှာလည်းရှိတယ်ဒီနေရာမှာလည်းရှိတယ်ဒီနေရာမှာလည်းရှိတယ်နေရာတိုင်းမှာရှိတာကိုလိုက်ကြည့်တာပဲအဲဒီတော့အဲ့လိုလိုက်ကြည့်လိုက်မယ်ဆိုရင်ဒီကုလုံးမှာဒီတွန်းနမာရဉာဏ်သုံးခုတွေ့နိုင်တယ်လမ်းလျှောက်ရင်လည်းခြေတော့နင်းထားတဲ့နေရာကြည့်ပေါ့ကျန်းလားမာလဲမာတယ်ကျန်းလဲကျန်းတယ်ဒါတွေ့နိုင်တယ်နော်တခြားဘယ်နေရာကမဆိုရှုနိုင်ပါတယ်ဒါကဒီကုလုံးမှာဒီတွန်းနမာရဉာဏ်သွားရင်လည်းရှုမယ်ရက်လည်းရှုမယ်ထိုင်လည်းရှုမယ်အိတ်လည်းရှုမယ် ရှုလို့အောင်မြင်ပြီဆိုလို့ရှိရင်တော့သူနဲ့နိကထကတော့လေးတာပဲလေးတာကအလွယ်ကူဆုံးထိုင်နေတော့ရှုမယ်ဆိုရင်ပေါင်လက်ကလေးနဲ့ဖိကြည့်ပါလားမလေးဘူးလားလေးတယ်ခန္ဓာကိုယ်ရဲ့အောက်ပိုင်းကိုစိတ်လိုက်ရင်ကြာကြာထိုင်နေတဲ့ပုဂ္ဂိုလ်အများသောဖြင့်လေးနေတာပဲအဲဒီတော့တွန်းနဲ့မာတယ်ကျန်းတယ်လေးတယ်ဒီသုံးခုဒီလေးခုကိုစနစ်တကျရှုနိုင်တဲ့ပုဂ္ဂိုလ်ကသွားရင်လည်းဒီလေးခုရက်လည်းလေးခုထိုင်လည်းလေးခုအိပ်လည်းလေးခုကိုယ်လည်းလေးခုဆန့်လည်းလေးခုစသဖြင့်အရိယဘုဒ္ဓိုင်လိုက်ရှုရတယ်နည်းနည်းသိခံရတယ် အဲဒီလိုရှုမှများလာတဲ့အခါကျတော့ဒါကျွမ်းကျင်လာပြီဒီလေးခုကိုအောင်မြင်တဲ့ပုဂ္ဂိုလ်ကသူနဲ့နီးကပ်တဲ့တစ်ခုကတော့ထောက်ကန်တာပဲထောက်ကန်တယ်ဆိုတာကဘုန်းကြီးတို့အင်ဂျင်ကပြိုတော့မယ်ကြရင်ကြားခေါ်တဲ့ဒုတိချောင်းနဲ့သွားထောက်လိုက်ရင်ဒီအင်ကိုထိမ့်ထားလို့မှတ်ထားလို့ရတယ်အဲဒီတော့ဘုန်းကြီးတို့ဒီလိုထိုင်နေတယ်ဒီထောက်ကန်တဲ့သဘောမရှိဘူးဆိုရင်သူကလဲသွားတော့မှာအဲထောက်ထားတဲ့အတွက်ကြောင့်မလဲတာ အဲ့ဒါဒီထောက်ခံတဲ့သဘောကိုရှုလိုက်တဲ့အခါမှာမထင်ရှားဘူးထင်ရင်တော့ဒကာကြီးတွေဒီမကြီးတွေကိုကိုနည်းနည်းလေးလဲမဲ့ပုံစံလေးလုပ်တယ်ပြန်ထိမ့်လိုက်တဲ့သဘောလေးတွေ့တယ်နော်မလဲအောင်ထိမ့်ထားတဲ့စွမ်းအားဝါရောတစ်ခုပဲဒါထောက်ခံခန္ဓာကိုယ်ထောက်ခံတာမာရနဲ့တွဲရှုရင်တော့ပိုထင်ရှားတယ်အဲ့တော့တွန်းနဲ့မာတဲ့ကျန်းတဲ့လေးတဲ့ထောက်တယ်ဒီ၅ခုရပြီအဲ့ဒီ၅ခုကိုသွားလဲရှုမယ်ရက်လဲရှုမယ်ထိုင်လဲရှုမယ်အိတ်လဲရှုမယ်နော် ကိုယ်လည်းရှုမယ်ဆန့်လည်းရှုမယ်ပဲအရိယဘုံမှာမဆိုရှုနေပါအောင်မြင်ပြီးကျင့်တတ်ပြီဆိုလို့ရှိရင်တော့သူကပြော့တဲ့သဘောစရှုမှာပြော့တဲ့သဘောရှုခြင်းတဲ့ပုဂ္ဂိုလ်ကမရှုခင်မှာရာပိစက်ဓာတ်ကိုတော့အမြဲတမ်းရှုရတယ်အနည်းဆုံး9မိနစ်10မိနစ်လောက်ထိုင်တဲ့အခါရှုလိုက်ရှုလိုက်လို့အောင်မြင်ပြီဆိုရင်ဘာလုပ်ရမလဲစိတ်ကိုနည်းနည်းလျှော့ချလိုက်သိပ်ပြီးတောင့်တော့မထားနဲ့နော်စိတ်ကိုနည်းနည်းလေးလျှော့ချလိုက်ပြီးတော့အော်အတွင်းနှုတ်ခမ်းသားလေးကိုရှာလေးနဲ့အသာလေးထိတယ်လျှော့ထားမတင်းထားနဲ့ ပြော့နေတဲ့သဘောတော့တွေ့တယ်နော်အဲ့ဒီနေရာကနေစပြီးစိတ်ကလေးကြော့ပြီးပြော့တဲ့သဘောကိုရှုကြည့်ပြော့တာလေးကဒီကုံလုံးပြန့်သွားအောင်ရှုရတယ်နော်သူကတော့ယောဂီတော်ခမများများမှာတော့ပြုံးနေရှုလို့မရတတ်ဘူးနည်းနည်းလေးသိခံပြီးနှစ်ထိုင်သုံးထိုင်လောက်တော့ကြိုးစားရတယ်အဲ့ဒီပြော့တဲ့သဘောလေးကဒီကုံလုံးထင်ရှားသွားပြီဆိုရင်တော့အော်အတွင်းနှုတ်ခမ်းသားလေးကိုရှာမတရွေးလေးဆွပြီးတော့နည်းနည်းလေးပုတ်ကြည့်ချောတယ်နော်ချောတဲ့သဘောဆက်ရှုလို့ရတယ် ပြောတာချောတာကဒီကုလုံးပြတ်အောင်ရှုနိုင်ရင်တော့သူတို့နဲ့တွဲရဲ့ပေါ့တဲ့သဘောလေးပေါ်လာတယ်သူတို့ကတအုပ်စုနေတာပဲအကင်းပေါ့တဲ့သဘောကမိမိရဲ့ဉာဏ်ထဲမှာမထင်ရှားဖြစ်နေတယ်ဆိုရင်တော့ဘာလုပ်ကြလဲလေးတဲ့သဘောကိုပြဆိုင်တယ်နော်ခန္ဓာကိုယ်တစ်ခုလုံးလေးနေတဲ့အချိန်ခါမှာပေါင်ပေါ်တင်ထားတဲ့လက်ကလေးကိုတရက်လက်ညှိုးလေးတစ်ချောင်းအသာလေးမှတ်မှတ်ပြီမပေါ့ဘူးလားအဲ့ဒီလိုမှကြည့်လိုက်ရင်တရက်ပေါ့တဲ့သဘောလေးကတစ်ခုလုံး ပြန့်သွားတယ်နော်ဒီကောင်လုံးပြန့်သွားတဲ့အခါမှာဒီပေါ်တဲ့သဘောပို့ပြီးထင်ရှားလာမယ်ဒါဆန့်ကျင်ဘက်ဓာတ်တွေနဲ့ပြန်ပြန်ပြီးရှုပြရတယ်ပေါင်းလိုက်မယ်ဆိုရင်တွန်းတယ်မာတယ်ကြမ်းတယ်လေးတယ်ထောက်တယ်ပြော့တယ်ချောတယ်ပေါ့တယ်ဘယ်နှခုရှိတော့လဲ၈ခုဒီ၈ခုကိုအရိယဘု၄ပိုင်းလုံးမှာကျင့်ဖန်များစွာထက်ခါထက်ခါရှုပြရတယ်နော်ရှုလိုက်လို့ကျင့်တတ်ပြီဆိုလို့ရှိရင်တော့နောက်နှစ်ခုကလွယ်တယ် ပူတဲ့သဘောခန္ဓာကိုယ်မှာပူတာရှိဘယ်နေရာကမဆိုစိုက်လို့ရတယ်ဒါကလွယ်ပါတယ်ဒီမှာအကဲမတင်ရှားဘူးဆိုရင်ဒီလက်ဝါးပေါ်မှာလက်ကုံလေးတင်ကြည့်နှွေးနေတာပူနေတာလေသင်ရှားပါတယ်နော်အဲ့ပူတဲ့သဘောဒီကုံလုံးပြအောင်ရှုနောက်တစ်ခုအေးတဲ့သဘောအေးတဲ့သဘောကဒီဝင်လေလေးဒီနှာရင်းပြမှာစိုက်ကြည့်ဝင်လေမှာစိုက်ကြည့်လိုက်အေးနေနော်အဲ့အေးတဲ့သဘောလေးဒီကုံလုံးပြအောင်ရှုရတယ်ပူတဲ့သဘောအေးတဲ့သဘောကဒီစောပဲနော်ပေါင်းလိုက်မယ်ဆိုလို့ရှိရင်10ခုဖြစ်သွားပြီနော် အဲ့ဒီဇာကုကိုအရိယဘုတ်၄ပါးလုံးမှာကျင့်ဖန်မြတ်စွာထက်ခါထက်ခါရှုပေးရတယ်။ရှုလိုက်တဲ့အချိန်ကမှအောင်မြင်မှုရပြီးကျင့်တတ်ပြီဆိုရင်တော့အဲ့ဒီဇာကုကိုထက်ခါထက်ခါရှုနေရင်းနဲ့ဘာဖြစ်လာတတ်သလဲ။ဒီမှာလက်ကိုဆုပ်ကြည့်။ဆုပ်ကြည့်လိုက်တင့်ကျက်သွား။ဒါဖွဲ့စည်းတဲ့သဘောလို့ခေါ်ပါတယ်နော်။အဲ့ဒီဒီလိုလုံးတင့်ကျက်ပြီးကျိုးနဲ့စီးထားသလိုအာယုန်နဲ့မှခံစားလာရတယ်။အကြိမ်မထင်ရှားဘူးဆိုလို့ရှိရင်တော့ဘာလုပ်ရမလဲ တွန်းနံနဲ့မာရနှစ်ခုကိုပဲဦးစားပေးပြီးထက်ကထက်ကရှုနေအဲ့ဒီဖွဲ့စည်းတဲ့သဘောပေါ်လာပါတယ်နော်ဖွဲ့စည်းတဲ့သဘောကအားကောင်းလာပြီကျင့်တတ်ပြီဆိုလို့ကျင်တော့ဟိုသမထဘိုင်းမှာစနစ်တကျဩဒဒကတိုင်းအဖြေအောင်ကတိုင်းအထိဝိပဿနာအဲသမထကိုသံသမารီကိုထူထောင်နိုင်တဲ့ပုဂ္ဂိုလ်ကတော့လွယ်သွားပြီသူက32ခုထပ်တာကိုရှုထားပြီလား32ခုထပ်တာကိုရှုတတ်တဲ့ပုဂ္ဂိုလ်ကသွေးတွေကဒီကုလုံးလက်ပတ်နဲ့အထက်အောက်စီးဆင်းနေတယ် နော်အထက်လည်းစီးတယ်အောက်လည်းစီးတယ်အဲ့ဒီမှာစီးစင်းတဲ့သဘောဆက်ရှုရတယ်အဲ32ခုတည်းကိုမရှုဘူးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ဘုန်းကြီးတို့သင်ပေးတာကပြက်သွားအရင်မှစိုက်သွားရင်မှတည်ရည်လေးတွေကအများရန်ယူစီးနေတယ်နော်အဲ့ဒီနေရာကနေစပြီးယူစီးတဲ့သဘောကိုစိုက်လိုက်ရင်ဒီကုလုံးအသားကြအယိုးကြအေးကြအကြောကြမှစီးဆင်းနေတဲ့သဘာဝကိုတွေ့တွေ့ပါတယ်။ကောင်းလိုက်တဲ့အခါကျတော့ ဖွဲ့စည်းယိုစည်းကအဘောပေါင်းလိုက်တဲ့အခါကျတော့သဘောတရားဘယ်နှခုဖြစ်သွားလဲ12ခုပြန်ပြောပြမယ်တွန်းတယ်မာတယ်ကြမ်းတယ်လေးတယ်ထောက်တယ်ပြော့တယ်ချောတယ်ပေါ့တယ်ဘူးတယ်အေးတယ်ဖွဲ့စည်းတယ်ယိုစည်းတယ်နော်အဲ့ဒီအစဉ်တိုင်းပဲကျင့်ဖန်များစွာအရိယဘုံ၄ပါးလုံးမှာထက်ခါထက်ခါရှုနေပါရှုလိုက်တဲ့အချိန်ခါမှာဘာဖြစ်လာမလဲဓာတ်တွေက12ခုပြည့်ရင်တစ်ခေါက်လို့ခွန်ကြီးတို့သတ်မှတ်ပါတယ်နော် 12ခုပြည့်သွားရင်တစ်ခေါက်10မိနစ်အတွင်းမှာနှစ်ခေါက်သုံးခေါက်ရအောင်လေ့ကျင့်ရတယ်။ဒီဆုံးကောင်းဆုံးနော်။အဲဒီလိုလေ့ကျင့်လိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့ဘုရားဟောဒေသနာအစဉ်အတိုင်းလေးပြန်ပြောင်းပေးပါနော်။ဒါရှုတတ်နေပြီဖြစ်တော့ဘုရားဟောဒေသနာကစတာကဘုရားစတယ်ပထဝီကစတယ်ပထဝီအဘောဒေဇောဝါယောအဲဒီအစဉ်ဒေသနာစဉ်အတိုင်းပြန်ရှုရတယ်။အဲဒီတော့ဒေသနာစဉ်အတိုင်းဆိုရင်မာကျန်လေး ပျော်ချောပေါ့ယိုစီးဖွဲ့စီဘူအေးထောက်တွန်းအဲ့ဒီအတိုင်းရှုရအဲ့ဒီအစဉ်အတိုင်းရှုလိုက်လို့ဓမိနစ်မှာနှစ်ခေါက်သုံးခေါက်လောက်ခြေဆုံးကောင်းဆုံးရှုလို့နိုင်ပြီဆိုရင်တော့ဒီကုလုံးကိုအပေါ်နဲ့စီးပြီးခြုံငုံကြည့်ရတယ်ခြုံငုံကြည့်တဲ့အပိုင်းမှာတော့တချို့ယောဂီများကအခက်အခဲရှိတယ်ခေါင်းကနေဖြိုးဆဲလိုက်ခေါင်းကြီးခဲသွားမတတ်နိုင်ဘူးမခံနိုင်ဘူးအဲ့ဒါကြောင့်ဘုန်းကြီးကတော့ဒီခုတ်ပေါ့ဒီကုလုံးကိုကိုက နောက်ကနေမတ်တရကြည့်တဲ့အခါမှာမိမိကိုယ်ကိုမိမိကိုယ်လောက်ကနေစပြီးအတွင်းဘက်ကိုစိုက်ပြီးတော့ခြုံကြည့်တယ်လို့ခြုံကြည့်အဲဒီလိုခြုံကြည့်လိုက်တဲ့အချိန်ခါမှာအပေါ်နဲ့အောက်မျှကြည့်နိုင်ရင်တော့ပိုကောင်းတယ်အကိအပေါ်ဘက်ကပြဿနာဖြစ်ခဲ့ရင်တော့လွတ်ထားလိုက်အောက်ဘက်ကသာဦးစားပေးပြီးဒီကုလုံးကိုခြုံကုန်ကြည့်ခြုံကုန်ကြည့်လိုက်တဲ့အချိန်ခါမှာမာကျန်လေးရောချောပေါ့ယူစည်းဖွဲ့စည်းပွေးထော်တော့ဒီအစဉ်တိုင်းပဲထက်ကထက်ကရှုပါရှုလိုက်တဲ့အချိန်ခါမှာဘာဖြစ်လာလဲ ဓာတ်တွေကညံကတိတ်ထက်လာရင်ဗျံကျူလိုလိုတွေ့တယ်ဘာကြောင့်ဗျံကျူလိုလိုတွေ့ရလဲသူတို့ဗျံကျူဖြစ်နေတာပါတလုံးစီခွဲပြီးဘယ်တော့မှမဖြစ်ဘူးဓာတ်ကြီးလေးပါးကဘယ်ကလမှဖြစ်ဖြစ်အများအားဗျံကျူဖြစ်တယ်ဗျံကျူဖြစ်နေတဲ့တရားတွေကိုညံကသွားငုံမိပြီငုံမိလိုက်တဲ့အချိန်ခါကျတော့မှဗျံကျူလိုလိုတွေ့ပြီဆိုတော့မှမာကျန်းလေးပြောင်းချောဘက်ကိုကြည့်ပြီးတော့ပထဝီဓာတ်ယောစီဖွဲ့စည်းကိုကြည့်ပြီးတော့အာဘောဓာတ်ပူအေးကိုကြည့်ပြီးတေဇောဓာတ် 6တွန်းကိုကြည့်ပြီးတော့ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်အဲ့ဒီလိုကျင့်ဖန်များစွာထက်ခထက်ကရှုပြီးတမာရီကိုထတော်မဒါတမာရီထုံတဲ့အပိုင်းရောက်လာတယ်အဲ့ဒီလိုရှုနေရင်တချို့ဓာတ်တွေကမထင်မရှားဖြစ်ခဲ့ရင်ဘာလုပ်မလဲတမာရီပြန်ထူထောင်လိုက်မူလရာပြီးသားတမာရီနော်အနာဘာနာသရုတ်တန်ဆန်နဲ့ဒီအဖြူရောင်ကတိုင်းသရုတ်တန်ဆန်ကိုတဖန်ပြန်ထူထောင်လိုက် အလင်းရောင်တွေအကောင်းလာပြီဆိုခုနကအစဉ်တိုင်းပဲပြန်ကြည့်လိုက်မကြမ်းလေးပြောချောပေါ်ရိုစီပစီပွေးထူတော့ပွေးထောက်တွန်းဆိုပြီးခြေဆုံးခေါင်းဆုံးရှုလိုက်ရှုလိုက်လို့အောင်မြင်ပြီခြုံကြည့်လိုက်ခြုံကြည့်လိုက်လို့ဓာတ်တွေကပြန်ကျူလိုလိုပေါ်လာပြီဆိုရင်လက်ချက်ပြန်ပြောင်းပြီးသမာဓိထူထောင်ပါအဲ့ဒီနီးစနစ်ကိုထက်ခတ်တက်ကအသုံးပြုပြီးသမာဓိထူထောင်လိုက်ရင်မူလကအာနာပါနကမ္မထာနဲ့သရုတ်တဇံသမာဓိဆိုင်အောင်အဖြူအောင်ကတိုင်းမှာလဲသရုတ်တဇံသမာဓိဆိုင်အောင်သမာဓိထူထောင်ပြီးတဲ့ပုဂ္ဂိုလ်က ဒီနေရာမှာရှေ့ရှေ့သမာဓိတွေကအာကြည်သောမယာဥပနိတ္တယပစ္စယတတ္တိဖြင့်ကျေစုပြုပေးလိုက်တဲ့အတွက်နောက်တော့သမာဓိဟာမကြမ်းမီဖြစ်ပေါ်လာပါတယ်နော်အကယ်၍နာယီဝက်လောက်သို့မဟုတ်တဏှာကြီးလောက်အထိဓာလေးပါအာယုန်နဲ့ဘာဝနာစိတ်ကညှိကပ်ပြီးတော့ငြိမ့်နေပြီဆိုရင်တော့ဉာဏ်သောအဖြစ်တော့ယောဂီတော်ခမများများမှာကတော့မိโกရောင်တစ်ခုလုံးကိုမိโกရောင်လို့နှင်းနှင်းမုံကြတဲ့ပုံစံလိုအဖြူရောင် ခက်ခက်ဆန်ဆန်လေးပေါ်လာတယ်အဲ့ဒီမိခိုးရောင်လို့လို့အယောင်မှလည်းတည်ရှိနေတဲ့ဓာလေးပါးကိုဆက်လက်သိသိရတယ်သိသိလိုက်မလို့အဲ့ဒီဓာလေးပါးကိုသိသိလို့ရလို့ရှင်းရင်အဲ့ဒီဓာလေးပါးမှာစိတ်ကိုငြင်းအောင်ကပ်ပြီးတော့တမာရီကိုဆက်ထူထောင်ရတယ်ထူထောင်လိုက်လို့ရှင်ဒီမိခိုးရောင်လို့ကနေပြီးတော့ဖြူလာတယ်ဝါကွမ်းဆိုင်လို့ဖြူလာတဲ့အဖြူအတုံးခင်းဖြစ်တယ်အဲ့ဒီအဖြူတွန်းခဲမှန်နဲ့တည်ရှိတဲ့ဓာလေးပါးကိုသိသိလိုက်ပါ သိသိပြီးဆက်ပြီးတမာတိကိုထူထောင်လိုက်မယ်ဆိုရင်သောရှုကျဲတောက်ကြကျဲသို့မဟုတ်ရေခဲတုံးဖန်တုံးမှန်တုံးလို့ကြည်နေတဲ့အကြည်တုံးသွားတွေ့။ဘာဖြစ်လို့ဒီဥစ္စာကဒီကုလုံးကြည်နေရလဲဆိုတော့ဒီကုလုံးဘယ်နေရာဖြစ်ကြည့်ဖြစ်ကြည့်ပါလဲထိတာမသိဘူးလား။ထိတာသိတဲ့စိတ်ကကာယဝิญဉ္စိတ်ဒီကာယဝิญဉ္စိတ်ကဒီကုလုံးအနှံပြမ်းမှဖြစ်တယ်။ဘာကိုမိဖြစ်တယ်လို့မေးတော့ကာယအကြည်တကာယပဇာရကိုမိဖြစ်တယ်။ဒါကြောင့်ကာယပဇာရကဒီကုလုံးအနှံပြမ်းတည်ရှိနေတယ် ဒီတော့အကြီးရော၅ခုလုံးကိုခြုံငုံပြီးမိပြီးတော့ကိုယ်ရှုတဲ့ပုံစံဖြစ်သွားပြီဖြစ်သွားလိုက်တဲ့အခါကျတော့ဒီအကြီးတုံးအကြီးရုပ်တွေကိုမိမိကခဏပြောအောင်ခဏလို့ခေါ်တဲ့ရုပ်တုံးရုပ်ခဲတွေကိုပြောတော့အောင်မဖြိုခွဲနိုင်သေးတဲ့အတွက်အတုံးနဲ့အခဲလက်ကြီးသွားတွေ့တာအဲ့အတုံးအခဲမှာကနည်းနည်းနားလည်လည်အောင်ထပ်ပြီးပြောမယ်ဆိုရင်တော့ကြည်တဲ့ယုတ်ကလတ်တွေနဲ့မကြည်တဲ့ယုတ်ကလတ်တွေကစံမုံနဲ့ နှနှွေးမှုန့်ကို ရောဆက်ထားသလိုသူတို့ကရောနေတာဒါပြင်းနဲ့အဲ့ဒီကြီးတဲ့ယုတ်ကလတေကိုအများစုကိုယောဂီပုဂ္ဂိုလ်ကညာနဲ့မခွဲနိုင်ပြီးအတုံးလိုက်အခဲလက်ကြီးတွားတွေ့တာအဲ့ဒီအတုံးလိုက်အခဲလက်ကြီးတွေ့လို့ဒီကြီးတဲ့ယုတ်ကလကိုမှတည်ရှိတဲ့ကြီးတဲ့အတုံးခင်းကြီးမှတည်ရှိနေတဲ့ဓလေးပါးကိုတခါညာနဲ့ပိုင်းခြားယူပြီးသိသိရတယ်သိသိလိုက်လို့ဓလေးပါးဒီအကြည်တဲ့အတုံးခဲမှတည်ရှိတဲ့ဓလေးပါးကိုမိမိကသိသိနိုင်ပြီဆိုရင် အဲ့ဒီဓာလေးပါအာယုံမှာဘာဝနာစိတ်ကိုမြင်ဝတ်စွာကပ်ပြီးတည်နေအောင်တမာတိကိုပြန်ထူထောင်လိုက်ထူထောင်လိုက်လို့ရှိရင်တချို့ယောဂီတွေကတော့လွယ်လွယ်ကူကူနဲ့ကလပ်အမှောင်တွေတွားတွေ့ပါတယ်တချို့ယောဂီများမှာတော့ကလပ်အမှောင်မတွေ့ဘူးသို့တော့အ ਨੇ ဆုံးနိုင်ဝက်လောက်အထိဒီအကြည့်တုံးခဲကြီးကမပြိုကွဲသွားဘူးဆိုရင်တော့အဲ့ဒီမှာဘုန်းကြီးကဘုရားရှင်ညွှန်ကြားတဲ့အာဂသတက်ကိုမြင်အောင်အစစ်ခိုင်းပါတယ်ချက်ချင်းစိုက်ပါလားဆိုတော့ စအထုဇာပုဂ္ဂိုလ်မှာချက်ချင်းစိုက်လိုက်တာနဲ့အာယုံပြောင်းသွားတော့ဟိုအကြည့်တုံးကပျောက်ပျောက်သွားတတ်တယ်။အဲဒါကြောင့်ချက်ချင်းတော့အဆိုင်မခိုင်းဘူး။ဒီအကြည့်တုံးဒီအကယ်၍နိုင်ဝက်တဏှာကြီးလောက်အထိအမြဲတမ်းတည်နေပြီးမပြုတ်ကွဲဘူးဆိုမှအဲ့ခါမှာအာကာသကိုမြင်အောင်အဆိုင်ခိုင်းလိုက်တယ်။အာကာသဓာတ်ကိုမြင်အောင်စိုက်လိုက်တဲ့တပိန်နဲ့တည်းအကယ်မြင်ပြီးဆိုရင်ပေါ့နော်။ယုတ်ကလခိရိစတွေ့ပါတယ်။သို့တော့တချို့ပါရမီအဟျောသောပေါ့။ တချို့ယောဂီများမှာတော့ယောဂလအတုံးခဲလေးတွေကနည်းနည်းကြီးနေတယ်အဲ့ဒါကတော့ကလအစစ်မရောက်သေးလို့ပါနော်ဘာဖြစ်လဲသူညာကမဖြိုးခွဲနိုင်သေးဘူးအတုံးခဲတွေကိုလုံးလုံးကြီးမဖြိုးခွဲနိုင်သေးတော့အတုံးခဲကနည်းနည်းသကွဲစီလောက်စသည်ဖြင့်မြင်မြင်နေတတ်တယ်အဲ့ဒီလိုကြီးနေမယ်ဆိုရင်လည်းအဲ့ကြီးတဲ့အတုံးခဲမှာတည်ရှိတယ်ဓာလေးပါးကိုသိသိပြီးတမာရီကိုထူထောင်လိုက်ရင်အတုံးလေးတွေကတဖြည်းဖြည်းဖြိုးခွဲပြီးတော့နောက်တော့ကလအမုံလေးတွေသွားတွေ့ပါတယ် နော်အဲ့ဒီကလတ်တွေတွေ့တဲ့အချိန်ခါမှာဖြစ်မှုပြတ်မှုကမြင်နေပြီကလတ်တွေအသိမြန်တယ်ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်ဒီလိုဖြစ်နေပေါ်လိုက်ပြောလိုက်ဖြစ်နေတော့အဲ့ဒီပေါ်တာပြောက်တာကိုကြည့်ပြီးတော့ဖြစ်ဖြစ်ရှုခဲ့ရင်တော့ပရမတ်တွေကိုမရောက်တော့သူကကလတ်ကနောက်ဆုံးအသိဆုံးရုပ်တို့ရဲ့အဖွဲအစည်းပဲအတုံးခဲပဲဒီအတုံးခဲကပြညတ်ပဲရှိသေးတယ်သူပုံသဏ္ဍာန်ရှိနေတယ်လေအမုံဆိုတဲ့ပုံသဏ္ဍာန်လေးရှိနေသေးတယ်ပရမတ်တရားတို့မှာကဒီလိုပုံသဏ္ဍာန်မရှိဘူး မရှိတော့ဒီအမှုံတစ်ခုတစ်ခုမှတည်ရှိနေတဲ့ပထဝီဟာဘောဒီဇောဝါယောအစဉ်အနတ်အရတာဩဇာဆိုတဲ့ဒီယုတ်ကလေးတွေကိုဆက်ပြီးရှုရမှာဖြစ်တယ်။အဲဒီလိုဆက်ပြီးသိသိနိုင်ရင်အတွက်ကဘယ်လိုလိုလဲ။ပါရမီဘောတော့တော်တော်လိုတယ်။တချို့ယောဂီများကတော့စိုက်လိုက်တဲ့ဒီပထဝီဓာတ်ကိုရှုလို့ရတယ်။အဘောဓာတ်ရှုလို့ရတယ်၊ဒေဇောဓာတ်ရှုလို့ရတယ်၊ဝါယောဓာတ်ရှုလို့ရတယ် တချို့ယောဂီကတော့မရဘူးကလတ်တွေကပေါ်တာပြောက်ထွက်ကသိဉာဏ်နေတော့အရှင်ဘယ်လိုလုပ်ရှိမလဲသူကသိဉာဏ်တာဘာတပိတော့ပဲတတ်နိုင်မလဲဘာပဲညာပဲသူကတချို့လာပြီးဘုန်းကြီးရန်တွေ့ကြတယ်အဲဒီတော့လူတယောက်နဲ့စကားပြောတယ်ဆိုကြစို့ခုနောက်လူတယောက်လာတယ်နောက်လူတယောက်ကကိုမခေါ်ခြင်းတဲ့လူဖြစ်နေတော့မမြင်ကြောင်ဆောင်ပြီးဒီဘက်ပဲလှည့်ပြောတယ်ဟုတ်တယ်မဟုတ်လား အဲ့ဒီပုံစံအတိုင်းပဲကိုမကြည့်ကျင်တဲ့လူတယောက်ကိုမမြင်ကြအောင်ဆောင်ပြီးတော့ထားတယ်လို့ဒီဖြစ်တာပြက်တာကိုမမြင်ကြအောင်ဆောင်ထားလိုက်ဓာတ်ကိုယ်သာအာယုံယူပြီးရှုနေအဲ့ဒါအကုန်လုံးရှုလို့မရဘူးဆိုရင်ဘာလုပ်လဲမာရာလေးတစ်ခုနော်ဒီကုလုံးကိုကလတ်တင်အားလုံးကိုကိုကတွေ့နေပြီခန္ဓာကိုယ်ကြီးတော့မတွေ့တော့ဘူးအမှုန်တွေဖြစ်နေပြီအဲ့တော့အားလုံးအမှုန်တွေကိုခြုံငုံပြီးမာရာလေးကိုရှုမာရာကငါကရှုနေကြဖြစ်တော့ရှုလို့ရပါတယ်နော်မာရာလေးကိုရှုပြီးကလတ်တစ်ခုမှမာရာလေးစိုက်ကြည့်ပြောင်းသွားတယ်နေပလိစေကိစ္စမရှိဘူးနောက်ကလတ်တစ်ခုထပ်စိုက် ဒီကုလုံးမမာရာဆိုင်လိုက်နောက်ကလတ်တခုမာရာဆိုင်လိုက်ဒီကုလုံးခြုံငုံပြီးတော့အမုံနေမမာရာဆိုင်လိုက်ကလတ်တခုမမာရာဆိုင်လိုက်အဲဒီလိုရှုခရရင်တဖြည်းဖြည်းကလတ်တခုအတွင်းမှာမာတဲ့သဘောလေးကတော့သွားသဘောပေါက်တယ်သဘောပေါက်ပြီဆိုလို့ရှိရင်တစ်ခုသဘောပေါက်ရင်နှစ်ခုပေါ့မာရာကျမ်းနဲ့နှစ်ခုလောက်ဒီကုလုံးမမာရာကျမ်းနဲ့ရှုလိုက်ကလတ်အမုံလေးတခုမှမာရာကျမ်းနဲ့ရှုလိုက်နှစ်ခုရပြီဆိုရင်သုံးခုပေါ့ဒီကုလုံးမမာရာကျမ်းနဲ့လေးတာရှုလိုက် အဲ့ဒီကလမှုတစ်ခုမှဗာရာကျန်တာလေးတာရှုလိုက်အဲ့ဒီလိုရှုသွားခဲ့မယ်ဆိုရင်တော့သူကသဘောပေါက်သွားပါတယ်နော်သဘောပေါက်ပြီဆိုရင်တော့ဒီနေရာမှာပြဿနာကကလကသိတိသိငယ်တဲ့ပရမနုမြုခန့်သိငယ်တဲ့အမှုံလေးတွေဖြစ်တော့ဒီအမှုံလေးတစ်ခုအတွင်းမှာမကျန်းလေးကထင်ရှားနေပြောချောဘောကမထင်ရှားဘူးပြောချောဘောကထင်ရှားနေရင်လည်းမကျန်းလေးကတော့မထင်ရှားဘူးအဲ့ဒါကိုတော့ယောဂီကကိုယ့်ကိုခွဲရှုပြီးတော့နော်နောက်တစ်ခု ယိုစည်းဖွဲ့စည်းအဲ့ဒီယိုစည်းဖွဲ့စည်းကတော့နှစ်ခုလုံးများသောအဖြစ်တော့ထင်ရှားတော့ထင်ရှားတယ်သို့တော့တစ်ခုခုကလွန်ခဲ့နေတတ်တယ်ယိုစည်းတာကလွန်ခဲ့ခြင်းလဲလွန်ခဲ့မယ်ဖွဲ့စည်းတာကလွန်ခဲ့ခြင်းလဲလွန်ခဲ့မယ်သို့တော့ဒီကလတ်တစ်ခုအတွင်းမှာရည်ရည်စည်းစင်းနေတယ်လို့ယိုစည်းတဲ့သဘောကတော့မတွေ့နိုင်ဘာဖြစ်လဲကလတ်ကသိသိသိလေးနော်အဲ့ဒီထဲမှာချောင်းနေမြစ်တွေတော့မရှိဘူးဟုတ်တယ်မလားဒီတော့အဲ့ဒီမှာကဒရဝဘာဝဆိုပြီးအထက်ကကတော့စဉ်းစားပါတယ်စွတ်စွတ်နေတဲ့သဘာဝလေးဒါကိုတော့တွေ့နိုင်နော် အဲ့ဒီဆွဆွနေတဲ့သဘောပါလေးကိုတစ်ဖက်ကတွေးနိုင်တယ်နောက်တစ်ခုဖွဲ့စည်းနေတယ်ဒီကလပ်တွင်းမှာတည်ရှိတဲ့ရုပ်ကလေးတွေဖြိုဖျက်ကျဲမတော့အောင်ဖွဲ့စည်းထားတယ်ဆယ်မျိုးရှိရင်လည်းဆယ်မျိုးကိုတစုဖြစ်အောင်ရှင်မျိုးရှိရင်လည်းရှင်မျိုးကိုတစုကိုမျိုးရှိရင်လည်းကိုမျိုးကိုတစုဖြစ်နေအောင်ဆွဲစည်းနေတယ်အဘန္ဒနာခေါ်တဲ့ဖွဲ့စည်းတဲ့သဘောလေးရှိနေတယ်အဲ့ဒီသဘောလေးနှစ်ခုကတော့တစ်ခုကလွန်ကဲလွန်လွန်ကဲကဲဖြစ်တတ်တယ်။မရိုးစည်းတာက လွန်ခဲ့နေရင်ဖွဲ့စည်းတာကတော့မထင်မရှားလေးဖြစ်တတ်တယ်ဒါပြင်းနဲ့ရှိတယ်ဖွဲ့စည်းတာလွန်ခဲ့နေရင်လည်းယူစည်းတာကမထင်မရှားတော့ရှိတတ်ပါတယ်နော်အဲ့ဖွဲ့စည်းယူစည်းကိုဆက်ပြီးရှုကြည့်နော်ပြီးတဲ့အခါပူတဲ့အေးတယ်ကလက်ကသိပ်သေးနေတယ်သိငယ်တဲ့ကလက်ကလေးတခုတည်းမှာပူရာကထင်ရှားရင်အေးရာကမထင်ရှားပါဘူးနော်အေးရာကထင်ရှားရင်လည်းပူရာကမထင်ရှားဘူးသို့တော့ဒကာကြီးတွေကတော့ပို့ပြီးဘုန်းကြီးတဲ့နားလဲမှာပါပူရာအေးတယ်ဆိုတာကတာမိုမီတာကြည့်လိုက်အတက်ကြပဲ တခုတည်းပဲမဟုတ်လားအတူတူပဲဟုတ်တယ်မဟုတ်လားနည်းနည်းပူတာကိုတော့အေးတယ်ခေါ်ပြီးများများပူတာကြတော့ပူတယ်လို့သုံးတာပါနော်ဒီသဘောဝကတော့ရှိနေတယ်နောက်တစ်ခုထောက်ကန်နဲ့တွန်းကန်ဘုန်းကြီးတို့လက္ခဏာရတ္တပိစုပရပဋ္ဌာန်ပိုင်းမှာတော့တွန်းကန်တဲ့သဘောကိုဝါယောဓာတ်ရဲ့လုပ်ငန်းကိစ္စအဖြစ်နဲ့အထက်ကရကဆင်းထားပါတယ်သို့တော့တခါတရံဝိသုဒ္ဓိမေအထက်ကရမှာဒီနောက်ပိုင်းမှာဆံမျက်နှာလေးနဲ့ရေးထားပါတယ်နော်ထောက်ကန်တာကို တွန်းကန်တာနှစ်ခုလုံးကိုလည်းသဘာဝလက္ခဏာအဖြစ်နဲ့ခေါ်သုံးဆွဲထားပါတယ်နော်ဒါကတော့ဘယ်လိုခေါ်ခေါ်နှစ်ခုလုံးကတော့မြင်အောင်ရှုရထောက်ကန်တွန်းကန်မြင်အောင်ရှုရမယ်ဒီတော့ပေါင်းလိုက်မယ်ဆိုရင်ပေါ့မာကျန်လေးယိုစီဖွဲ့စီပူတယ်တော့မအေးတယ်နော်ထောက်ကန်တွန်းကန်ပေါင်းလိုက်တော့ဘယ်နှခုလဲ၈ခုတော့မပြောချောပေါ့ယိုစီဖွဲ့စီပူတယ်တော့မအေးတယ် ထောက်ကန်တွန်းကန်ပေါင်းလိုက်တော့လေရှစ်ခုပဲတစ်ဖက်စီပဲနော်အဲ့ဒီရှင်မျိုးကိုညံနဲ့မှပြိုင်တူမြင်အောင်လေ့ကျင့်ရပါတယ်ပြိုင်တူမြင်အောင်လေ့ကျင့်နိုင်ပြီဆိုလို့ရှိရင်တော့အောင်မြင်မှုရပြီပရမတ်နဲ့ကိုစိုက်ပြီပရမတ်နဲ့စိုက်လိုက်တဲ့အချိန်ခါမှာဒီကလခလေးတွေရဲ့သဘာဝလက္ခဏာပေါ်မှာဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတော့တည်နေပါတယ်တည်တာကတော့ တဏှာကြီးတဏှာကြီးစသဖြင့်ဒီတဲ့ဒီနည်းမျိုးတော့မဟုတ်ဘူးမဟုတ်ပေမဲ့လို့ဒီကလကဒါလီဘာဟိုဘကလကဒါလီဘာဟိုကလကဒါလီဘာဟိုကလကဒါလီဘာစသဖြင့်သူကဇက်တိုက်သူကသွားနေတယ်ဇက်တိုက်သွားနေတဲ့အတွက်အဲ့ဒီသမာဓိကလည်းလင်းရောင်ကြီးကိုစွမ်းအားကိုဖြစ်စေနေတဲ့သမာဓိမျိုးဖြစ်ပါတယ်အဲ့ဒီသမာဓိမျိုးကိုထက်ခါထက်ခါထူထောင်ပြီးတော့ဒီဓာလီဘာကိုရှင်းအောင်လင်းအောင်စိုက်ပြီးရှုရပါတယ်အဲ့ဒီလိုရှုနိုင်ခဲ့မယ်ဆိုရင်တော့ ပရမတ္ထသစ္စာတွေကိုစပြီးအဲ့ဒီအချိန်ခါမှာရောက်ပြီဓကမထံသမထပိုင်းလမ်းစဉ်လည်းအဲ့ဒီမှာလမ်းဆုံးတယ်ဝိပဿနာပိုင်းလည်းအဲ့ဒီမှာစပါတယ်ဒါပရမတ်ကိုစပြီးသိတဲ့အဆင့်ပဲနော်ပရမတ်ကိုစပြီးသိတဲ့အဆင့်ဖြစ်ပြီးတော့ဒီဓကမထံကသူကနှစ်ဖက်ရသမထပိုင်းမှာလည်းဒီဒါလေးပါသိတဲ့အပိုင်းဒီလမ်းဆုံးဖြစ်တယ်ဝိပဿနာပိုင်းမှာလည်းသူကအစဖြစ်သွားတယ် စဖြစ်လို့ဒီဓာတ်လေးပါးကိုသိသိနိုင်တဲ့ပုဂ္ဂိုလ်ကအဲ့ကလပ်ကိုမြင်နေပြီဆိုရင်ကလပ်ရဲ့အယောင်လေးတွေကတွေးပြီးသားပဲဒါကရှုလို့ရတယ်နော်ကလပ်ရဲ့အယောင်ကိုရှုရတဲ့ပုဂ္ဂိုလ်ကနောက်တစ်ခုဘာဖြစ်ရလဲအစင်အနတ်ကလပ်ကလေးတွေမှာအနတ်ကိုလိုက်ပြီးရှုကြည့်ဉာဏ်တော်အဖြစ်တော့ရှုလို့ရတဲ့ပုဂ္ဂိုလ်တော်များတယ်သို့တော့တချို့ယောဂီများတော့အခက်အခဲရှိတယ်အခက်အခဲရှိခဲ့ရင်တော့ဘုန်းကြီးတို့သင်ပေးတာကဒီနှာခေါင်းကအနံ့ကိုခံနေကြဖြစ်တယ်နော် နှခေါင်းဖြင့်အနံ့ကသိနေကြဖြစ်တော့ဒီနှခေါင်းအကူကြီးကိုယူတယ်နှခေါင်းအကြီးအကူကြီးကိုယူတယ်ဆိုတော့ကဘယ်လိုယူတယ်လို့မသိတော့နှခေါင်းအတွင်းဟိုနှာနူလေးလားခေါ်လားနော်နှာနူရှိတဲ့နေရာလေးမှာတလေးပါစိုက်ပြီးရှုလိုက်ကလအမှုန်နေပဲဒီနေရာမှာတော့ကလအမှုန်ကြီးတွေ့တယ်အဲ့ဒီမှာရှိနေတဲ့ကြည်နေတဲ့ယုတ်ကလတစ်ခုကိုလှမ်းပြီးအာယုံယူလိုက်နော်အဲ့ကြည်နေတဲ့ယုတ်ကလရဲ့အကြည်ဓာတ်ကလေးကိုလှမ်းအာယုံယူလိုက်အဲ့ဒီအကြည်ဓာတ်နဲ့ဒီဝိမနောအကြည် ဓာတ်နှစ်ခုကိုပြန်ယူထင်အောင်လေ့ကျင့်ပြီးတော့ဒီနှကောင်းနဲ့ပတ်ဝန်းကျင်မှာရှိနေတဲ့ကလတ်တီအနက်ကိုနည်းနည်းလေးအာရုံယူကြည့်လိုက်ဒီအနက်ကဒီအကြည်ဓာတ်နှစ်ခုကိုလှလှရိုက်ပတ်ဝန်းကျင်ဆိုတာကနည်းနည်းလေးမလှမ်းမကန့်ဆိုလိုတာပါနော်အဲ့ဒီခါမှာဒီအနက်ကိုသိပါတယ်အဲ့တော့ဒီနေရာမှာရှိတဲ့ယုတ်ကလတ်ရဲ့အနက်ကိုရှုလို့ရတဲ့ပုဂ္ဂိုလ်ကဖြည်းဖြည်းရွှေ့ရွှေ့ရွှေ့ရွှေ့ပြီးကလတ်တီရဲ့အနက်ကိုရှောက်ရှုလိုက်ရင်6ထား6ဓာရ6ပါးလုံးမှာရှိတဲ့ယုတ်ကလတ်ရဲ့အနံ့ကိုရှုလို့ရပါတယ် အဲဒီတော့အစင်အနတ်နောက်တစ်ခုကတော့အရသာဒီအရသာကလည်းပြောင်းကြတဲ့မနောဝိညာဉ်ကုလို့ဝိပဿနာဇောဝိပဿနာဉာဏ်လို့ခေါ်ဆိုအပ်တဲ့မနောဓာရီကဇောစိတ်ကြီးနဲ့လှမ်းရှုရင်လည်းရပါတယ်သို့တော့စအထုဆပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့အခက်ခဲကနည်းနည်းရှိတယ်အခက်ခဲနည်းနည်းရှိတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကဘာလို့ရလဲလျှာရဲ့အကူအညီကိုသွားယူရပြန်တယ်။ရှားကဒီအရသာကိုခန္ဓာကြဖြစ်တော့သူကနည်းနည်းလေး ရှုလို့လွယ်တယ်လွယ်လိုက်တဲ့အခါကျတော့ဘာလုပ်တယ်ဒီရှားမရှားနေရာမှာတည်ရှိတဲ့ကြည်နေတဲ့ကလပ်ကလေးရဲ့နော်ကြည်နေတဲ့သဘောကိုအာယုံယူလိုက်သိသိလိုက်အဲ့ကြည်တဲ့ကလပ်ကလေးနဲ့ဒီကဝေမနောကြီးကိုလှမ်းပြီးပူတဲ့သိသိထားပြီးတော့ရှားပတ်ဝန်းကျင်မှာရှိနေတဲ့ဒရွေရဲ့အရသာဒရွေဆိုတာကတော့နားလည်အောင်ပြောတာပါကလပ်အမှုန်တွေပဲအဲ့ဒီကလပ်အမှုန်တစ်ခုရဲ့အရသာကိုအာယုံယူကြည့်လိုက်ရင်ဒီအရသာက ဒီလျှာအကြည်နဲ့ဘွေမနောအကြည်နှစ်ခုကိုသွတ်တော်ပြီးပြန်ယူရိုက်ခတ်တဲ့သွတ်တွေ့အဲ့ဒီခံမှာဒီအရသာလေးကိုသိလာလေပြီးလို့အောင်မြင်ပြီဆိုရင်တော့အဲ့ဒီမှာဒီဇင်ဝအကြည်တတ်ပါလျှာရဲ့အကူအညီကိုမယူဘဲနဲ့မနောဝိညာဉ်သက်သက်နဲ့လည်းဒီအရသာကိုပြန်ရှုရင်ရှုလို့ရပါတယ်ရှုလို့အောင်မြင်ပြီဆိုရင်ဘယ်နှခုဖြစ်သွားလဲခုနှစ်ခုနော်ပထဝီအဘောတေဇောဝါယော အစဉ်အနံ့အရသာ နောက်တစ်ခုကဩဇာပဲအဲ့ဒီဩဇာကနည်းနည်းလေးအရှုရတော့ခက်တယ်ဒါပေမဲ့လို့တမာတိအာကောင်းကောင်းထူထောင်ထားပြီးတော့ကလတ်တည်းရဲ့ပေါ်တော်ပြောက်တာကိုတော့မမြင်ညောင်တော့ဆောင်ရတယ်နော်အဲ့ဒီမမြင်ညောင်မဆောင်တာဖက်နဲ့ပေါ်တော်ပြောက်တာသွားကြည့်လိုက်ရင်တော့လိုက်လို့မမီဘူး तू ကသိမြန်နေတာနော်အဲ့တော့အဲ့ဒီကလတ်ကလေးတစ်ခုထဲမှာဓာလီဘက်ကိုမြင်အောင်ပြန်ရှုမယ်အစင်းအနက်အရတာကိုမြင်အောင်ရှုမယ်ရှုလိုက်တော့ခုနှစ်ခုပြီးတော့မှအဲ့အထက်ကိုစိုက်ကြည့်လိုက်ရင် အစည်းအစေးလေးသွားတွေ့တယ်အဲ့အစည်းအစေးလေးသွားတွေ့တာကယောဂီတော်ခံများများကတော့တချို့ကတော့ရေပေါ်မှာစီတစ်ပေါက်လောက်ချလိုက်ရင်ပြုံးနေဟိုစီလေးကရေပေါ်မှာပြန့်နေတာအဲ့ဒီလိုသွားပြီးတွေ့တယ်တချို့ကတော့အဲ့ကြောက်အနှစ်ကလေးပုံစံလိုလိုအဲ့ထဲမှာအနှစ်ကလေးတစ်ခုသွားတွေ့တယ်တွေ့လိုက်ရင်ဒီဥစ္စာအစီအစေးဩဇာဟုတ်တယ်မဟုတ်ဘူးဆိုတာကနောက်တစ်ခုမှတ်ကြောက်တစ်ခုကတော့အဲ့ဒီဩဇာလေးကအမုံလေးတွေပွားပွားနေတယ် မှန်ခဲ့ဘာဖြစ်လို့လဲဆိုတော့ဩဇာကခုနကမရိယဘုန်းကြီးပြောတဲ့ဇီဝိတနဝကကလပ်မှာတည်ရှိနေတဲ့ကမ္မဇတေဇောနဲ့အခြားကလပ်တစ်ခုပေါ့နော်အခြားကလပ်တစ်ခုမှာတည်ရှိအခြားကလပ်ဆိုတာကအာဟာရဇကလပ်အာဟာရဇကလပ်မှာတည်ရှိတဲ့ဩဇာတို့ကလာထောက်ပံ့လိုက်ရင်ဒီဩဇာလေးကသူကနောက်ထပ်ယုတ်ကလပ်အသစ်တင်ကိုဖြစ်စေတယ်ဖြစ်စေတဲ့အတွက်ဒီအစီအစေးလေးကလည်းအမုံလေးတွေတွေ့နေတယ်သို့တော့ဒီနေရာမှာပြဿနာကဒကာကြီးတွေအဲ့ဇီယာကိုကြည့်မယ်ဆိုရင်နော် ဘုန်းကြီးဇရာနဲ့ကြည့်ပြောလိုက်ရင်တော့ပုံနဲ့နဲ့နားလည်ရမယ်အဲ့ဒီမှာပထဝီအာဘောဒေဇောဆိုတာရှိတယ်ဝါယောအစင်းအနရတာဩဇာဆိုတာရှိတယ်နော်နံပါတ်3ကဒေဇောနံပါတ်8ကဩဇာအဲ့ကလတ်တခုမှတည်ရှိတဲ့ဩဇာကလည်းဥမာသက္ကုဋ္ဌတကကလတ်ဆိုကြပါစို့နော်ဟိုဘက်ကနံပါတ်နံပါတ်6ဖြစ်တဲ့ဟာရဇကလတ်ဆိုတော့ဟိုဘက်မှာရှိတယ်အဲ့ဟာရဇကလတ်တွေကမျက်စိအထိပြန့်သွားပြီ ပြန့်သွားလိုက်တဲ့အခါမှာအာရဇကလမှာရှိတဲ့ဩဇာနဲ့ဩဇာကဒီသက္ကုတ္တကကလမှာရှိနေတဲ့ဩဇာကိုလာပြီးထောက်ပံ့တယ်ခொနကကမ္မဇတိဇောလို့ခေါ်ဆိုအပ်တဲ့တိဇောဓာတ်ကလည်းဇိဒနဝကကလတိမှာပါနေတဲ့တိဇောဓာတ်ကလည်းလာထောက်ပံ့တယ်ထောက်ပံ့ရင်ဒီသက္ကုဓာတ်ကကလမှာရှိတဲ့ဩဇာကနောက်ထပ်ကလအမှုန်လေးတွေထပ်ထပ်ဖြစ်တယ်နောက်ပြဒနာတစ်ခုကတော့တိဇောပဲအဲ့ဒီတိဇောကလည်းယုတ်ကလအသစ်ကိုဖြစ်စေတယ် အမတန်သိငယ်နေတဲ့ကလအမှုံလေးတစ်ခုအတွင်းမှာဒီဇောကလည်းယုတ်ကလကိုဖြစ်စေတဲ့ဩဇာကလည်းယုတ်ကလကိုဖြစ်စေတော့အဲ့ဒီနှစ်ခုကိုပွဲအောင်ခွဲတတ်ဖို့လိုတယ်ဒီဇောကဖြစ်စေတာကအဲ့ဒီဇောလေးဒီသကုတ္တကကလကိုရှုလိုက်တက်ခွဲလိုက်ပရိယဘောဒီဇောဝါယောဆိုဓာလိဘရှုလိုက်အဲ့ဒီဇောလေးဖန်ဖန်ဆက်ကြည့်ဒီဇောကနောက်ထပ်ကလကလေးဖြစ်နေအလားတူပဲဩဇာကိုဖန်ဆိုင်လိုက်ဩဇာကခုနကအာရဇဩဇာနဲ့ကမ္မ ကမ္မစဝံမိတို့ရဲ့အပိထောက်ပံမှုကိုရတဲ့အခါဒီသက္ကုတတကကရမရှိတဲ့ဩဇာကလည်းနောက်ထပ်ယုတ်ကလအတိတ်ကိုဖြစ်စေ။အဲဒါကြောင့်နည်းနည်းလေးသင်္ချာအောင်တော့ထပ်ထပ်ပြီးအရှုခိုင်းရတယ်။ဒီသောကြောင့်ဖြစ်သလားသိသေးတာပေါ့အလွန်သေးတယ်ပရမနုမြုခဆိုတာဒါမျက်စိပကတိမျက်စိနဲ့တော့မမြင်နိုင်ဘူး။ဒါတော့သေးနေတဲ့ကလအမှုန်ထဲမှာရှိနေတဲ့ဒီတိဇောနဲ့ဩဇာတို့ကယုတ်ကလအတိတ်ကိုဖြစ်စေနေတာဖြစ်တော့အဲ့ဒါကိုခိုးပဲပြန်ပြန်နားလည်အောင်တော့ရှုရတယ်။တချို့ယောဂီတွေကတော့နှစ်ရက်သုံးရက်တောင်ရှုရတယ် တချို့ယောဂီကတော့သုံးလေးတိုင်းလောက်တော့ရှုရတယ်ဒီဩဇာကိုသဘောပေါက်ဖို့အဲ့ဒီဩဇာကိုသဘောပေါက်ပြီဆိုရင်ဘုန်းကြီးတို့တင်းတဲ့စနုစနစ်တစ်ခုကတော့ကြည်တဲ့ယုတ်ကကလေးတွေကိုနည်းနည်းလေးဦးစားပေးပြီးအရှုခိုင်းတယ်ကြည်တဲ့ယုတ်ကလမှာပထဝီအာဘောဒေဇောဝါယောအစဉ်အနတ်အယတာဩဇာဒီရှစ်ခုကိုထက်ခါထက်ခါအရှုခိုင်းလို့အောင်မြင်ပြီမျက်စိမှလည်းရှုရမယ်နားနှာခေါင်းရှာကိုနှလုံးဇွာရ6ပါးလုံးမှာလှည့်ပြီးထက်ခါထက်ခါအရှုခိုင်းရတယ် ရှုခင်းလိုက်တော့ကြည်တဲ့ယုတ်ကလမှာတည်ရှိနေတဲ့ဒီရှင်မျိုးသောယုတ်ကိုယုတ်ကလတိုင်းမှာရှုလို့အောင်မြင်တဲ့ပုဂ္ဂိုလ်အဲ့ကြည်တဲ့ယုတ်ကလတစ်ခုကိုရွေးချယ်လိုက်ကြိုက်တဲ့နေရာပေါ့ခန္ဓာကိုယ်မှာကြိုက်ရင်လည်းခန္ဓာကိုယ်ကစနေတယ်နော်မျက်စိကြိုက်လည်းမျက်စိကစနေပါတယ်ကြိုက်တဲ့နေရာကစအဲ့ဒီကြည်တဲ့ယုတ်ကလမှာကြည်တဲ့ယုတ်ကလတိုင်းယုတ်ကလတိုင်းကသီဝိတပါမကြည်တဲ့ယုတ်ကလတွေကြတော့တချို့ယုတ်ကလမှာဇီဝိတရှိတယ်အခုဟိုနံပါတ်3ဥက္ကဋ္ဌကိုကြည့်လိုက်ရင်ဘာဝဓာတ်ကကလဆိုတာရှိတယ်နော် ဘာဝတတကကလကမကြည့်ဘူးဒါပြင်လည်းသူ့မှာဇီဝိတပါတယ်ဟိုးနောက်မနောဒေါရမှာကြည့်ရင်လည်းဟရိယတတကကလမကြည့်ဘူးဟရိယတတကကလမှာလည်းဇီဝိတပါတယ်ဘာဖြစ်လို့လဲဒီဇီဝိတကသူကဒီလိုအတိတ်ကကံကြောင့်ဖြစ်တဲ့ရုပ်ပါကလေးတစ်ခုမိခင်ကမွေးလိုက်ပြီမိခင်ကကွယ်လွန်သွားပြီကွယ်လွန်သွားလို့ရှိရင်ဒီကလေးအသက်ရှင်ရေးအတွက်နောက်တစ်ယောက်ကစောင့်ရှောက်ပေးရတယ် အဲ့ဒီပုံစံအတိုင်းပဲဒီယုတ်တွေကခုအချိန်ကမှဖြစ်နေတာဒီစကုတ္တကလည်းကခုမဖြစ်တော့ဘူးဆိုရင်ဘုန်းကြီးတို့မျက်စိကမ်းမမြင်တော့ဟုတ်တယ်မလားစကုတ္တကကလည်းဖြစ်နေတာသောတတကကလည်းရှိနေတော့ခုအတန်ကြားနေတာဟုတ်တယ်မလားခန္ဓာတတကကလည်းဒီလည်းရှိနေလို့နှကောင်းကအနံ့ရှူလို့ရတာဒီဝတ္တကကလည်းရှိတော့အရသာခံလို့ရတယ်ငန်းနဲ့ချိုးတယ်ခါတယ်အကုန်သိတယ်အဲသူတို့ကကံကြောင့်ဖြစ်တဲ့ယုတ်ကလတ် ကံကြောင့်ဖြစ်တဲ့ယုတ်ကလတိဆိုတော့ကံဆိုတဲ့မိခင်နဲ့သာသမီဖြစ်တဲ့ဒီယုတ်တွေကအလွန်ဝေးကွာနေတယ်။ဒါကြီးအသက်ဘယ်လောက်ရှိလဲ။အဲဟိုတကကြီးဆို90လောက်ရှိပြီတင်တယ်။အဲ86ဒီကကြီးကံက86နဲ့ဟိုဘက်ကပဲ။ဘာဖြစ်လို့လဲဟိုဘက်ဘဝကဖြစ်ခဲ့တယ်။ဟိုဘက်ဘဝဆိုတာက86နဲ့ဟိုဘက်ဆိုတာနားလည်လည်အောင်ငါပြောလိုက်တယ်။တကယ်တော့ဟိုဘက်ဘဝမှာလည်း ဘဝတခြားသူထူထောင်ခဲ့တဲ့ကံတွေကအများကြီးအဲ့ကံတွေတွေကတစ်ခုခုတစ်ခုကသလားအကျိုးပေးနေအဲ့တော့နှစ်ပေါင်းကရာနဲ့ချီပြီးကြွားခြင်းလဲကြွားမယ်ထောင်နဲ့ချီကြွားခြင်းလဲကြွားမယ်ဘာဖြစ်လို့လဲဘဝတွေကသိညာခဲ့တဲ့ဘဝကကံကအကျိုးပေးခဲ့ရင်သိဝေးတယ်ဒီတော့ဆိုလိုတာမိခင်ဖြစ်တဲ့ကံနဲ့သားသမီးဖြစ်တဲ့ရုပ်တွေနဲ့အလွန်ဝေးကွာနေတယ်ဝေးကွာနေတဲ့အတွက်မိခင်မရှိတဲ့ကလေးကိုလူတိုင်းတယောက်ကနေအသက်ရှင်ရဲ့အတွက်ဝင်ပြီးစောင့်ရှောက်ပေးရသလို ခုလည်းဒီဇီဝိတလေးကဒီယုတ်ကလတ်တွေကိုဖြစ်တယ်နေပြီးတော့ပြတ်တဲ့အထိတည်တတ်အောင်ဝင်ပြီးဆောင်းလျှောက်ပေးရတယ်။အဲ့ဒီလက်ဆောင်တက်ကလေးအဲ့ဒီလက်ဆောင်တက်ဇီဝိတကလေးကယောဂီတော်ခမများများမှာမေ့ကြည့်လိုက်ရင်ဘယ်လိုလွတ်တွေ့သလဲခက်တော့ခက်တယ်ဘုန်းကြီးတို့ဒီဘုန်းကြီးလည်းကမ္မထမ်းဆရာကူတော့လှုပ်ရှင်တဲ့စိတ်ဓာတ်တွေတော်လေးညော့လာပါတယ်တချို့ယောဂီကဟိုရှုပ်မှုတဲ့ယောဂီကိုသွားပြီးမေ့ထားတယ်ပြီးလာပြီးပုံလူချပြီ အဲ့ဒါဘုန်းကြီးတို့ခံရတာပဲဒါတော်တော်ခက်တယ်နော်ဒီတော့ယောဂီတွေတော့ခမည်းများကတော့အထဲမှာတော့လှုပ်လှုပ်လှုပ်လှုပ်ကလေးတခုမှတွေ့တယ်ဒီကလတ်ထဲမှာဒါတော့ပြင်းငယ်တဲ့ကလတ်ခလေးလှုပ်လှုပ်လှုပ်ကလေးတွေ့ပြီးတော့ဘာထပ်တွေ့တယ်လဲဆိုတော့ तू ကဒီကလတ်ကိုစောင့်နေသလိုနည်းနည်းလေးလိုက်ပြီးတော့ तू ကရှောက်သွားနေတဲ့ပုံစံမျိုးတွေ့ရတယ်ဘုန်းကြီးကတော့ဒီခါလေးသူတို့မေးကြည့်တယ်အိမ်မှာတနတ်တွေပါလေးပါလာသူတို့စောင့်နေတယ် မေးကြည့်အဲ့တော့ဒီစောင့်ရှောက်နေတဲ့သဘာဝလေးတစ်ခုစောင့်ရှောက်တယ်လို့ထင်ရတဲ့သဘာဝတစ်ခုမြင်ရတဲ့သဘာဝတစ်ခုလည်းရှိတယ်ဒီတော့သူကလက္ခဏာနှစ်ခုဖြစ်တယ်အသက်ရှင်နေတဲ့သဘောလေးစောင့်နေတဲ့စောင့်ရှောက်နေတဲ့သဘောလေးအဲ့ဒီသဘောလေးကိုမြင်အောင်ကြည့်ရတယ်ဒါအမတန်ခက်တယ်တချို့ယောဂီတွေဆိုရင်၃ရက်လောက်ရှိယူရတယ်၃ရက်လောက်ရှုမှတချို့သဘောပေါက်တယ်အဲ့ဒီသဘောပေါက်ပြီဆိုလို့ချင်းဒီဇီဝိတသဘောပေါက်ရင်ဟုတ်နံပါတ်30ဖြစ်တဲ့စက္ကုပ္ပတာရဒါကတော့လွယ်နေပြီ နွယ်တယ်ဆိုတော့ကဒီကြည်တဲ့ကလပ်ကိုကိုကရွေးရှုတော့ဒီအကြည်တက်ကလေးကတွေ့နေတာနော်အဲဒါကြောင့်အဲ့ဒီအကြည်တက်ကလေးနဲ့ပေါင်းလိုက်ရင်ခုရှုပြီးတာဘယ်နှခုဖြစ်သွားလဲ10ခုအဲ့ဒီစက္ခုဓာတကကလပ်မှာ10ခုရှုလို့ရတဲ့ပုဂ္ဂိုလ်ကကာယဓာတကကလည်းပြောင်းပြီးရှုမယ်ရှုလိုက်တော့ဒီမှာပြဿနာကဘာပေါ်လာလဲစက္ခုဓာတကကလပ်ကလည်းကြည်တဲ့ကလပ်ပဲကာယဓာတကကလပ်ကလည်းကြည်တဲ့ကလပ်ပဲမျက်စိမှာအလွန်သိငယ်တယ် အလွန်သိငယ်တဲ့ထက်မှဒီကြည်တဲ့ယုတ်ကလနှစ်ခုရှိတော့သူတို့ဘယ်လိုခွဲမလဲဆိုတဲ့ဒီပြဿနာကတစ်ခုနောက်ပြဿနာတစ်ခုကတော့ဘုန်းကြီးတို့မင်းတို့မင်းလက်ထက်ကထင်ရှားတဲ့ရောအတွင်းဝင်ဥဖိုးလိုင်ကကာယ ानु ပါဒနာကျမ်းဆိုပြီးတော့ကျမ်းစာတစ်ခုသူကရေးသွားတယ်ရေးသွားတော့သူကျမ်းစာထဲမှာသူကထူးခြားချက်ကလေးတစ်ခုဘာပါလာလဲဆိုတော့အရှင်သန္တိဗုဒ္ဓမထေရမြတ်ကြီးဟောတဲ့ဂါထာလေးတစ်ခုကိုသူကကိုးကားပြီးတော့ဒီမျက်စိ အကြီးဟာမျက်လွှာ9လွှာရှိတော့9လွှာလုံးမှာ ပြန့်နှံ့ပြီးတည်နေပါတယ်လို့ရှင်သာရိပုတ္တရာကဟောထားတယ်။အဲဒီဟောကြားချက်ကိုသူကကိုးပြီးတော့မျက်လွှာ9လွှာမှာပြန့်နှံ့ပြီးသက္ကုဒသကကလကတည်ရှိတဲ့အတွက်သက္ကုဒသကကလကမျက်စိမှာ9ခုပဲရှိတယ်ဆိုပြီးသူကရေးထားတယ်။အဲဒီပြဒနာနော်ယောဂီတော်ခမည်းများကိုဘုန်းကြီးတို့သူတည်တယ်လားပြုကြည့်ပါရဲကလတ်သက္ကုဒသကကလကအများကြီးပဲ။ ကာယတတကကကလည်းအများကြီးပါနော်ဟိုကရှင်သဏိပုတ္တရာမထေရမြတ်ကခုနှစ်လွမ်းပြန့်နှံ့ပြီးတည်နေတယ်တလောက်သာပြောတာပါကလပ်ဘယ်နှခုရှိတယ်လို့ပြောတာမဟုတ်ပါဘူးနော်အဲဒီတော့ဒီနေရာမှာသက္ကုတတကကလကလည်းကြီးတယ်ကာယတတကကလကလည်းကြီးတော့ဒီကြီးနေတဲ့ရုပ်ကလနှစ်ခုကိုဘယ်လိုခွဲမလဲဒီလိုမေးဆန်ရှိအောက်မှာကြက်ပါကြက်ပါဒါလေးကိုကြက်စေခြင်းလို့ရေးထားတယ်သက္ကုတတကကလကပါလဲ ယူပါယုံဤရှင်းရှုရိုက်ခါခြင်းကထိုက်သောစက္ခုအကြည်တလင်စက္ခုမြောက်ရှိသောကြည်သောယုတ်ကလခាយတတကကလကဖုဒ္ဓဘာယုံပထဝီတေဇောဝါယောဤရှင်းရှုရိုက်ခါခြင်းကထိုက်သောကာယအကြည်လင်စက္ခုမြောက်ရှိသောကြည်သောယုတ်ကလဘာကွဲကြလဲရိုက်ခတ်တဲ့အာယုံချင်းကွဲပြားနေစက္ခုအကြည်တကယူပါယုံကရိုက်ခတ်တယ်ရှင်းရှုရိုက်ခတ်တယ်ကာယအကြည်တကိုဖုဒ္ဓဘာယုံကရှင်းရှုရိုက်ခတ်တယ်ဒါနဲ့ခွဲရတယ် နော်ဒီတော့ဒီမှာကြီးနေတဲ့ရုပ်ကကလေးတစ်ခုကိုသိသိလိုက်ပါသိသိပြီးတဲ့အခါမှာပထဝီယဘောဒေဇောဝါယောအစင်းအနရတာဩဇာဇီဝိတအကြည်တဆိုပြီးအဲ့အကြည်လေးကိုဖန်ပြီးသိသိလိုက်သိသိလို့အောင်မြင်တဲ့ပုဂ္ဂိုလ်ကဘာလုပ်ရလဲအဲ့ဒီအကြည်တန်ကလေးကိုတစ်ဖက်ကညာနဲ့ပိုင်းခြားယူပြီးတော့သူကဒီမှာဒီမှာနည်းနည်းလေးနမူနာပြောမယ်အဲ့ဒီမျက်ခွန်ကိုဒီမျက်စိကမြင်လား ဒါသဘောပေါက်အောင်နော်နည်းနည်းလေးဒီအကြည်တက်နဲ့သူကနည်းနည်းလေးဝေးမှရတယ်ကတ်နေရင်မမြင်ဘူးအဲ့ဒါကြောင့်နည်းနည်းခက်လှမ်းလှမ်းမှရှိတယ်ခက်လှမ်းလှမ်းဆိုတော့ဘယ်နေရာလဲဒီနေရာမှာလည်းဖြစ်နိုင်တယ်ဒီနေရာလည်းဖြစ်နိုင်တယ်ဒီနေရာလည်းဖြစ်နိုင်တယ်ပေါ့ဒါနေရာနဲ့သတ်မှတ်ပြောတာဒါပေမဲ့အဲ့ဒီအချိန်ကမှယောဂီကနေရာမတွေ့တော့ဘူးကလပ်အမှုန်တွေပဲတွေ့နေတာနော်ဒါတော့နည်းနည်းမျက်စိနဲ့နည်းနည်းမလှမ်းမကမှရှိတဲ့ကလပ်တည်းရဲ့အယောင်ကိုလှမ်းအာယုံယူရမယ်အဲ့လိုအာယုံယူတဲ့အပိုင်းမှာခုနက ဟိုတနေ့ညကလည်းဘုန်းကြီးပြောခဲ့မှုပါတယ်စက္ကုံစပဋိစ္စရူပိစ္စဥပိစ္စတိစက္ကဝိညာဏစသည်ဖြင့်သာလရဏဝက်ကတန်ယုတ်ပါဠိတော်တစ်လျှောက်မှာဘုရားရှင်ကတော်တော်ခမည်းများဟောထားပါတယ်နိဒနဝက်ကတန်ယုတ်မှာလည်းဟောထားပါတယ်နော်အဲဒီတော့ဆိုလိုတဲ့အဓိပ္ပာယ်ကစက္ကုအကြည်ဓာတ်ကိုဧကုံနဲ့ဟောထားတယ်စက္ကုံစပဋိစ္စဒါဧကုဘုန်းကြီးတို့စာသုံးကနော်ရူပိစ္စဥပိစ္စရူပိကြတော့ပုဂုံနဲ့ဟောထားတယ် ဘာဖြစ်လို့လဲဆိုတော့ဒီစက္ကဝิญဉ်စိတ်ကရူပကလတ်တစ်ခုမှတည်ရှိတဲ့ယူပါယုံကိုလှမ်းပြီးအာယုံယူလို့မရအောင်သူ့ရဲ့စွမ်းအားကကလတ်အများစုမှတည်ရှိနေတဲ့ယူပါယုံကိုတန်လည်းအာယုံယူလို့ရတယ်ဆိုပြီးဒါကမဟာတိကကဒီလိုပဲဆုံးဖြတ်ထားပါနော်သို့တော့ဒီမဟာတိကဆရာတော်ကအမတန်ကြီးညိုဖို့ကောင်းတဲ့ဆရာတော်ပါနော်သူကစာပေကိုဖွင့်ဆိုတဲ့နေရာမှာသူကတော်တော်လေးတိတိကျကျလက်တွေကိုသူကဖွင့်ဆိုတယ်ဘာဖြစ်လို့လဲသူဟာ အရိယာသူတော်ကောင်းအဖြစ်ဘုန်းကြီးတို့စာပင်တွေကတော့သူ့ကိုအတိမပြုထားပါတယ်နော်သူ့ရဲ့လက်တွေရှုထားတဲ့ရှုကကလေးတွေကိုသူသိချင်သဘောပေါက်အောင်သူရှင်းရှင်းပြတယ်အဲဒါကြောင့်ဒီယုတ်ကလအများစုမှာတည်ရှိနေတဲ့ယူပါယောင်အယောင်လေးကိုလှမ်းအာရုံယူပါသို့တော့မနောဝိညာဉ်ခေါ်တဲ့ရှုနေတဲ့ဝိပဿနာကတော့ကလတ်တစ်ခုမှာတည်ရှိတဲ့ယူပါယောင်ကိုလည်းရှုလို့ရတယ်စက္ကဝိညာဉ်ကိုပြောနေတာနော်ဒီစက္ကဝိညာဉ်ကဒီယူပါယောင်အယောင်လေးကိုလှမ်းအာရုံယူလိုက်တဲ့အခါမှာ အဲ့ဒီယူပယုံအယုံလေးကဒီနှစ်ခုကိုပြိုင်တူညလာရက်ခိုက်တယ်ဖြီတုဒွါဖြီတုဒွါရေတုခတိတိဟိုထက်တယ်နေတခါကဆင်းတယ်ဒွါရနှစ်ခုကိုပြိုင်တူလာလာရက်ခိုက်တယ်အဲ့လိုရက်ခိုက်လိုက်တဲ့အခါမှာဒီယူပယုံကိုသိတဲ့စက္ခုဝိညာဉ်စိတ်ကပေါ်လာတယ်ပေါ်လာတော့စက္ခုဝိညာဉ်ကရှင်နှံကပိစ္ဆဒရဝဇံမပါဘဲနဲ့လည်းမဖြစ်ဘူးနောက်ကသမရိဆိုင်တရိနာဟုတ်တော်ဇွန်ဒါရီမပါဘဲနဲ့လည်းများသောအဖြစ်မဖြစ်ပါဘူးဟုတ်တော်ဒီတော့အနည်းဆုံးဖြစ်ရမယ် သက္ကဝိညာဉ်လို့ဖြစ်ခင်ရင်ဝုထောကြမှာလားဆုံးခြင်းဆုံးမယ်သုံးဖို့ဇောမှာဆုံးခြင်းဆုံးမယ်သုံးဖို့ဓာယုံမှာဆုံးခြင်းဆုံးမယ်ဒါအမျိုးမျိုးရှိတယ်မဖြစ်ရင်တော့လုံးလုံးမဖြစ်တာဒါလည်းရှိတယ်ပေါ့နော်လုံးလုံးမဖြစ်ဘူးဆိုတာဝိသိစိတ်မဖြစ်တာလည်းရှိတယ်မောဂဝါဒခေါ်တာပေါ့အဲဒီတော့ဒီသက္ကုအကြည်ဓာတ်ကလေးကိုဒီယူပါယုံကသက္ကုအကြည်ဓာတ်နဲ့ဝိမနောအကြည်ဓာတ်နှစ်ခုကိုပြန်ညှိရိုက်ခတ်လိုက်တဲ့အခါမှာဒီသက္ကုဝိညာဉ်လေးပေါ်လာတာကိုဥသောပေးရှုအဲဒီခါမှာ ယူပေါ်ယုံကိုသိတဲ့စက္ကဝဉ္ဇဉ်စိတ်ကပေါ်တယ်။ပေါ်လိုက်လို့ရှိရင်အဲ့ဒီစက္ကဝဉ္ဇဉ်စိတ်ကလေးကဒီစက္ကအကြည်ဓာတ်ကိုမှီဖြစ်နေတယ်ဆိုတာကိုသဘောပေါက်တယ်။အဲ့ဒီစက္ကဝဉ္ဇဉ်စိတ်ကမှီရဖြစ်တဲ့အကြည်ကိုပါအကြည်ခေါ်လဲစက္ကပဒါရနော်။ယူပေါ်ယုံရှေ့ရှုရိုက်ခါခြင်းကထိုက်တဲ့စက္ကအကြည်ဓာတ်လို့ဆိုယူပေါ်ယုံကဒီအကြည်ကိုလာလာရိုက်ရင်ဒီချိန်ကမှယောဂီကနံကမတန်ကိုမရှိပါသေးတဲ့အတွက်စက္ကဝဉ္ဇဉ်ကိုတော့များသောအဖြစ်သဘောမပေါက်ပါဘူး။သို့တော့ဒီယူပါယုံအကြည်လေးကဒီစက္ကု အဲယူပယုံလေးကဒီစက်ကိုအကြီးကိုလာလာရိုက်ခတ်နေတာကိုတော့ဘောပေါက်တယ်အဲတော့ယူပယုံကလာရိုက်ခတ်ပြီဆိုရင်အဲ့ဒီအကြီးကိုဘာအကြီးလို့သတ်မှတ်လဲစက်ကိုအကြီးမျက်လုံးကိုထိကြည့်ပါမသိဘူးလားထိတာသိတဲ့စိတ်ကကာယအကြီးတက်ကိုမှီဖြစ်တယ်မှီဖြစ်တော့မျက်စိမှာပဲကြည်တဲ့ကလတ်တစ်ခုယူလိုက်ပထဝီယောဒေဇောဝါယောအစင်းနာယတာဩဇာဇီဝိတအကြီးဆိုပြီးတော့အကြီးတက်အထိမိမိကရှုလိုက် အဲ့ဒီအကြည်လေးကိုရှုပ်ပြီးတဲ့အခါသိသိတာတရားဘွေမနောကြည်လဲသိသိပေါ့နော်သိသိပြီးတဲ့အခါမှာဒီလိုထိတယ်ဆိုတာကသိတာဘယ်ခါမှသိလဲနိကမသိလာထိမှသိဝိနေမသိဘူးအဲ့ဒါကြောင့်ဒီနေ့အဲ့ဒီကြည်နေတဲ့အကြည်တက်ကလေးနဲ့အနိကဆုံးကလပ်မှာယုတ်ကလပ်အများစုပေါ့နော်ယုတ်ကလပ်အများစုမှာကြည်ရှိနေတဲ့မာရသဘောလေးပေါ့နမူနာနော်ပထဝီ ဒေဇောဝါယောထိမဲ့ဖွတ်ထပယုံကပထဝီဒေဇောဝါယောအဲ့ဒီကပထဝီပဲဆိုကြစို့နော်မာရတဲ့သဘောလေးကိုလှမ်းအာယုံယူကြည့်မာရတဲ့သဘောလေးကဒီအကြီးကိုလန်လန်ရိုက်အဲ့ဒီလိုဆိုလို့ချင်းတော့ဒီမာရတဲ့သဘောရိုက်ခတ်နေတဲ့ဒီအကြီးကိုကာယအကြီးလို့ဒီလိုသတ်မှတ်ပါတယ်နော်ဒီတော့ဒီစကုဒ္ဒကကလနဲ့ကာယဒ္ဒကကလအကြီးနှစ်ခုကိုခွဲနိုင်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့များသောအားဖြင့်တော့နားမှာလည်းအရှုခိုင်းတယ်နားမှာကြတော့ နာအကြည်နဲ့ကာယအကြည်နှစ်ခုရှိတယ်အကြည်နှစ်ခုအဲဒီတော့ကာယအကြည်ကတော့ပုံစံတူပဲပထဝီလာရိုက်ခတ်တာပဲနော်ဒေဇောလာရိုက်ခတ်တယ်ဝါယောလာရိုက်ခတ်တယ်နာအကြည်ကြတော့သူကအတန်ကလာရိုက်ခတ်တယ်အဲဒီတော့ကြည်တဲ့ကလကလေးတစ်ခုကိုသိသိခတ်သိသိပြီးတော့ဓာတ်ခွဲလိုက်ဆယ်ခုဆယ်ခုတည်းကနေအကြည်လေးတစ်ခုကိုရွေးထုတ်တာရွေးထုတ်ပြီးရှုလိုက်တဲ့အကြည်လေးကိုသိသိပြီးတဲ့အခါမှာဒီဘွေမနောကြီးကိုသိသိလိုက် တင်းသိပြီးတော့ဒီအကြည်နှစ်ခုမှဒီအတန်လေးကလလရိုက်နေအတန်ရိုက်ခခံရတဲ့အကြည်ကိုတော့သောတအကြည်လို့ခေါ်တာပဲနော်အကဲရမရိုက်ခဘူးဆိုရင်တော့ကာယအကြည်ဖြစ်ခြင်းဖြစ်မယ်ဟုတ်တယ်မလားမရိုက်ခရင်နောက်ထပ်အကြည်တစ်ခုထပ်ရွေးလိုက်နော်ကြည်တဲ့ကလတစ်ခုကိုတက်ခွဲပြီးကြည်နေတဲ့သဘောလေးတစ်ခုကိုထပ်ရွေးလိုက်ရွေးလိုက်တဲ့အချိန်ခါမှာဒီအတန်ကဒီလန်လာပြီးရိုက်ခမယ်ဆိုရင်တော့ဒါသောတတ္တကအသောတအကြည်တတ် သောတာအခြေတက်ပါဝင်တဲ့ယုတ်ကလကသောတာဓာတကကလပဲနော်ဒီမှာကျတော့ဘာရိုက်မလဲအနတ်ဟုတ်တယ်မလားဒီအကြီးတဲ့ကလကလေးတစ်ခုကိုဓာတ်ခွဲလိုက်သဘောတရား၁၀ခု၁၀ခုတည်းကအကြီးလေးကိုရွေးထုတ်ထားတယ်ဒီအကြီးလေးကိုညံတဲ့တစ်ဖက်ကကြည့်ပြီးတော့တစ်ဖက်ကကအနတ်ကိုလှမ်းအာရုံယူလိုက်ရင်အနတ်ကဒီအကြီးကိုလာလာရိုက်ခတ်တယ်ဘယ်အနတ်လဲလို့မေးတော့သူကလည်းနှာခေါင်းနဲ့နိကတဲ့နေရာမှာတည်ရှိတဲ့ယုတ်ကလအများစုရဲ့အနတ်ပဲနော် အဲ့ဒါကိုလှမ်းရှုလိုက်ရှုလို့ရတယ်နော်နောက်တစ်ခုကာယအကြည်တက်ကနှာခေါင်းနဲ့ထိရင်မသိဘူးလားသိတယ်အတူတူပုံစံတူပဲရှုရတယ်နောက်ရှားအကြည်တက်ရှားမှာကြည်နေတဲ့ယုတ်ကလတစ်ခုကိုသိမ့်စီလိုက်ပါဓာတ်ခွဲလိုက်သဘောတရား၁၀ခု၁၀ခုတက်ကအကြည်တက်ကလေးကိုအာယုံယူထားအဲ့ကလနိကနေတဲ့ကလမှာတည်ရှိတဲ့အရသာလေးကိုနှာအာယုံယူကြည့်အရသာကဒီအကြည်တက်ကိုရှေ့ရှုရိုက်ခတ်ပြီးဆိုရင်တော့ဒီကလကို ဘင်ဝထတကမခတ်မရိုက်ဘူးကာယတတကကလည်းဖြစ်ခြင်းဖြစ်နောက်တစ်ခုပြောင်းပြီးရှုပေါ့အဲ့ဒီလိုနီးနဲ့စနစ်နဲ့ရွေးရှုရပါတယ်ဒီကိုကတော့ထင်ရှားတယ်ကာယတတကကလပ်အဲ့ဒီယုတ်ကလပ်တွေကိုတွာရ၅ပါးမှရှုတတ်တယ်နော်ဟိုနှလုံးအိမ်မှာလည်းကာယတတကကလပ်ရှိပါတယ်ဒါရှုတတ်တယ်နော်နှလုံးအိမ်မှာနံပါတ်1ကတော့ဟရိယတတကကလပ်ပဲအဲ့ဒီအကောင်ကြတော့သူကဘယ်လိုလုပ်ရလဲဆိုတော့ဝိမနောကြီးရိုက်ယုတ်ကလပ်ကလေးတွေတက်ခွဲ မကြည်တဲ့ယုတ်ကလတစ်ခုကိုရွေးချယ်လိုက်အဲ့မကြည်တဲ့ယုတ်ကလမှာဇီဝိတမပန်ရင်တော့မရှိဘူးဇီဝိတပန်နေတယ်အဲ့ဇီဝိတပန်တဲ့မကြည်တဲ့ယုတ်ကလကိုအာယုံယူပြီးတော့အဲ့ဒီအထက်ကနေပြီးတော့ဟရိယဆိုတဲ့မှီတဲ့ယုတ်ကလေးတစ်ခုတော့ရှိတယ်အဲ့ဒီသဘောလေးကိုဉာဏ်နဲ့စိုက်ရှုတာစိုက်ရှုပြီးဒီဘွေမနောအကြည်ကိုသိသိပြီးတော့ခုနကလက်ညှိုးလေးတစ်စုံကိုွေးလိုက်ဆန်းလိုက်လို့ကိုွေးခြင်းနဲ့စိတ်ဆန့်ကျင်တဲ့စိတ်ကိုမြင်အောင်ကြည့် အဲ့ဒီစိတ်ကလေးကိုတွေးလိုက်တဲ့အခါမှာဒီစိတ်ကဘာကိုမှီဖြစ်နေတယ်ဆိုတာလှမ်းကြည့်လိုက်ရင်အဲ့မှာမှီရဟရိယယုတ်ကလေးကိုမှီဖြစ်နေတယ်သွားတွေ့အဲ့ဒီလိုတွေ့ရင်တော့အဲ့စိတ်ရဲ့မှီရဖြစ်တဲ့ဟရိယပါဝင်နေတဲ့ယုတ်ကလကဟရိယထတကကလနော်နှလုံးလည်းသွားထင်ရင်မသိဘူးလားသိတယ်သိတဲ့အတွက်အဲ့မှာလည်းကာယအချိတ္တပါနေတဲ့ကာယထတကကလရှိတယ်အဲ့ဒီမျက်စိမှာနှစ်ခုပေါ့ခုသကုထတကကလကာယထတကကလနားမှာနှစ်ခု သောတတတကကလကာယတတကကလနှာခေါင်းမှာနှစ်ခုခန္ဓာတတကကလကာယတတကကလဆရာမှာနှစ်ခုဇင်ဝတတကကလကာယတတကကလကိုယ်မှာတစ်ခုပဲကာယတတကကလနော်နှလုံးမှာဟရိယတတကကလကာယတတကကလအဲ့ဒါတွေကိုထက်ခတ်ထက်ခတ်ကျุလို့အောင်မြင်ပြီဆိုရင်တော့နောက်တစ်ခုပြောင်းကြည့်ဟိနံပါတ်3ဘာဝတတကကလဘာဝတတကကလကမျက်စိမှာလည်းရှိတယ်နားမှာလည်းရှိတယ်နှာခေါင်းမှာလည်းရှိတယ်ဆံမှာလည်းရှိတယ်ကိုယ်မှာလည်းရှိတယ်နှလုံးမှာလည်းရှိတယ် အဲဒီတော့အဲ့ဒီဘဝဒဏ္ဍကကလက तू ကကြည်တယ်မကြည်ဘူးလားဆိုတော့ तू ကမကြည်သောယုတ်ကလဆိုပြီးတော့ဟိုမှာရေးထားပါတယ်နော်ဒါရီကဒါရီကဝိထုကိုမှီဝဲဖြစ်သောစိတ်ကြောင့်ဖြစ်သောဟမ်ဟောဟော sorry ဘာဝဒတကကလဘာဝယုတ်လင်စကုမြောက်ရှိသောမကြည်သောယုတ်ကလဟုတ်ပလားသူကမကြည်ဘူးမကြည်တော့ဒီမျက်စိမှာအဲ့ဒီမကြည်တဲ့ယုတ်ကလတစ်ခုကိုသိသိလိုက်သိသိပြီးတော့ဓာတ်ခွဲလိုက် ပထူကြီး အာဘောတိသောဝါယောအစင်အနတ်ယတဩဇာ၈ခုထိတော့ရှုလို့ရတယ်။ရှုရပြီးရင်အဲ့ဒီရုပ်ထဲမှာရုပ်ကလထဲမှာဩဇာကိုရှုပြီးတော့ဇီဝိတကိုဆက်ရှုကြည့်။အကယ်၍ဇီဝိတကိုအဲ့ရုပ်ကလထဲမှာမတွေ့ဘူးဆိုရင်နောက်တစ်ကလတစ်ခုပြောင်းလိုက်။ဘာဖြစ်လို့လဲဆိုတော့ဒီမှာဩဇာအထိကနောက်ကစေတနာယုတ်ကလတိကလည်းမကြည့်ဘူး။ဩဇာအထိပဲရှိတယ်။ဥရဇယုတ်ကလတိကလည်းမကြည့်ဘူး။ဩဇာအထိပဲရှိတယ်၈ခုပဲရှိတယ် အာရဇယုတ်ကလတိကလည်းမကြည့်ဘူးဩဇာတိရှိခုပဲရှိနေအဲ့ဒါကြောင့်အဲ့ဒီယုံတရားတွေကအဲ့ဒါလောက်ပဲရှိတော့ဒီတဲ့ပို့ပြီးတော့မရှိဘူးမရှိတဲ့အတွက်အကဲဇီဝိတကိုရှာမတွေ့ဘူးဆိုရင်တော့ဆက်မရှိနဲ့နောက်ကလတ်ကိုပြောင်းရှုပြောင်းရှုလိုက်တဲ့အခါမှာဇီဝိတကိုတွေ့ပြီဆိုရင်ဘာဝယုတ်ကိုအဲ့မှာရှာကြည့်ဘာဝယုတ်ကတော့အမျိုးသမီးမှာအမျိုးအမျိုးသမီးယောဂီဖြစ်ခဲ့ရင်တော့အမျိုးသမီးလို့သိလောက်တဲ့အမှန်တရားလေးပဲ အမျိုးသားဖြစ်ခဲ့ရင်လည်းအမျိုးသားလို့သိလောက်တဲ့အမှတ်သားလေးပဲဒီအမှတ်သားကဘယ်လိုနေသလဲလို့မေးရင်တော့မြတ်သောအဖြစ်တော့ယောဂီကျွန်တော်ခံများများကတော့သမာဓိထထုံပြီးသေချာထက်ခက်ထက်ခါရွှေ့တော့သဘောပေါက်ပါတယ်အမျိုးသမီးတွေမှာတော့အမျိုးသမီးတို့သိနိုင်လောက်တဲ့ပျော်ပျော်နူးညံ့တဲ့သဘာဝလေးတစ်ခုထွက်တွေ့အမျိုးသားတွေကြတော့အမျိုးသားလို့သိလောက်တဲ့ခက်ထန်ကြမ်းတမ်းနေတဲ့ကြာကြာရာရာဖြစ်နေတဲ့ခက်ထန်ကြမ်းတမ်းတဲ့သဘောလေးတစ်ခုထွက်တွေ့ အဲ့ဒီခက်ထန်ကြမ်းတဲ့သဘောကပထဝီရဲ့ခက်ထန်ကြမ်းတဲ့တူတလားလို့ယောဂီကျွန်တော်ခမည်းများကိုဘုန်းကြီးတို့သူတေသနာပြုကြည့်ပါတယ်မတူဘူးလို့အဖြေရတဲ့ပုဂ္ဂိုလ်ကတော့များပါတယ်သို့တော့ဒါကလည်းဟိုသူများမေးပြီးပြောတာလည်းဖြစ်ချင်းဖြစ်မှာပေါ့လေဒါကတော့အတိအကျမပြောနိုင်ဘူးသို့တော့အမှန်တရားကိုလိုချင်တဲ့ပုဂ္ဂိုလ်ကဒီနေရာမှာရိုးသားဖို့တော့သိလို့တယ်မရရင်မရဘူးရရင်ရတယ်ဆရာသမားနဲ့တပူပူကကဆွေးနွေးနေကြတာပဲဆွေးနွေးနေတော့ဆရာသမားကိုသွားလှည့်လိုက်တော့ဆရာသမားကလည်းသူများစိတ်ကိုဖတ်တတ်တဲ့ ပရစိတ်တဥဇရဏအပင်ရှင်ဆိုတာကမရှိဘူးမရှိတဲ့ခါကျတော့ဒီယောဂီကငါအမှန်ပြောတာလားဖြီးနေတာလားတော့မဟုတ်သူများရှိရမေးပြီးလားပြောတာလားဆိုတာလည်းကိုယ်ကလည်းမခွက်တတ်ဘူးအဲ့ဒါကြောင့်တရားပြရတာတခါတလေတော့နည်းနည်းစိတ်ခက်ကုန်ကုန်တော့ရှိပါတယ်နော်သို့တော့အမှန်တရားကိုလွတ်လပ်နေတဲ့ပုဂ္ဂိုလ်ကယောသားမှုရှိဖို့တော့လောတယ်နော်အဲ့ဒီယုတ်ကလကလေးတွေကိုစနစ်တကျတက်ခွဲနှံပြီးဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကဘဝင်မနောကြီးလေးကိုစိတ်ကလေးစိုက်တာလက်ညှိုးလေးတစ်ချောင်းကိုကိုယ်လိုက်ဆန်းလို့လုပ်နေ စိတ်ကလက်ညှိုးကိုမကြည့်နဲ့ဖွင့်မတော့ကြည့်မှသာစိုက်တာဝေးကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်ကလေးကိုမြင်အောင်ကြည့်လိုက်အဲလိုကြည့်လိုက်တဲ့အခါဒီစိတ်ကနေပြီးတော့ယုတ်ကလကလေးတွေအများကြီးဖြစ်စေတာကိုမြင်အောင်ဆက်ကြည့်ရတယ်နော်အထူးသဖြင့်တော့ဘုန်းကြီးတို့ခုသမထဇန်တို့လို့ပေါ့နော်သရုတ်တဇန်တို့လို့စိတ်မျိုးအဖြူကတိုင်းသရုတ်တဇန်တို့လို့စိတ်မျိုးအဲဒီလိုအဆင့်မြင့်တဲ့စိတ်တွေကြောင့်တော့ကလပ်ကလေးကမရင်မတွက်နိုင်အောင်ဖြစ်တယ် အဲ့ဒီယုတ်ကလတိုက်မှလည်းဒီဇောပါတယ်ကြည့်လိုက်ဒီသဘောတရား၈ခုနော်ပထဝီဘောဒီဇောဝါရောဆိုအဲ့ဒီဇောကလည်းနောက်ထပ်ယုတ်ကလအတိတ်ကိုထပ်ဖြစ်စေပြန်တယ်အကိသမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကအဆင့်မြင့်နေလို့သိအရှင်အဝါကောင်းနေတယ်ဆိုလို့ရှိရင်တော့အဲ့ဒီဒီဇောကြောင့်စိတ္တယုတ်ကလမှာရှိတဲ့ဒီဇောကြောင့်ဖြစ်တဲ့ယုတ်တရားအစ္ဆတတိသမကဘိဓိပြန်သွားတယ်အလင်းအောင်တို့ခုနမိတ်တို့ဆိုတာသူတို့ပဲနော်ဒီနှခေါင်းရဲ့အတွင်းဘက်မှာရှိတဲ့ ဒီအာနာပါနသဘောတရားအနမိတ်တွေကတော့ဒါစိတ္တစပါဥဒ္ဒစလည်းပါတယ်နှစ်ခုရောနေတယ်နှာခေါင်းအပြင်ဘက်ရောက်လာတော့သူစိတ္တဥဒ္ဒစတက်တက်ပဲစိတ္တစမဟုတ်ဘူးနော်စိတ်ရဲ့စွမ်းအားကြောင့်သို့တော်ဖြစ်လာတဲ့ယုတ်တွေပဲဒီဥဒ္ဒစယုတ်ကလည်းဥတုတေဇောကြောင့်ဖြစ်တယ်ဆိုပေမဲ့လို့စိတ္တစယုတ်မှာပါတဲ့ကလရဲ့ဒီဇောဒီတေဇောကစိတ်ကြောင့်ဖြစ်တဲ့တေဇောကစွမ်းအားကြီးတယ်စိတ်ကအစင်တန်းမြင့်လို့သူကစွမ်းအားကြီးတာဖြစ်ပါတယ်နော် ခုနကဓမ္မစကြာဒေသနာတော်ကိုဟောတော်မူတဲ့ဘုရားရှင်ရဲ့သဗ္ဗညတဉာဏ်တော်ဆိုတာကအမတ္တအဆင်းမြင့်တဲ့စိတ်ပဲဒီစိတ်ကြောင့်ဖြစ်တဲ့အလင်းရောင်တွေကြတော့လောကရတိတ်သောအထိပြန့်ထွက်သွားတယ်နတ်တွေမြမာတွေရဲ့အယောင်အလင်းတွေကိုပါကျော်လွှမ်းသွားပါတယ်နော်အဲ့တော့ဒီစိတ္တဇယုတ်ကလတွေကိုဒွါရ6ပါးလုံးမှာရှုတတ်ရင်လှည့်ပြီးတော့ရှုပါနော်သူက6ပါးလုံးပြန့်နေတယ်ဒီစိတ်ကြောင့်မျက်စိတို့စိတ္တဇယုတ်ကလတွေကပြန့်နေ အကယ်၍မျက်စိကိုစေတနာယုတ်ခလတိကမပြန်ဘူးဆိုရင်ဒီမိတ်ဒီမျိုးလုံးလှုပ်ကြည့်လှုပ်လို့ရပါမှာမရမျိုးလုံးလေးဟိုဘက်ကြည့်ဒီဘက်ကြည့်အာကတ်လို့ကြည့်လို့ရတယ်ဘာဖြစ်လဲစိတ်ကြောင့်ဖြစ်တဲ့ယုတ်တွေကဒီမှာရှိနေတယ်ဒီကောင်ဟိုဘက်တွန်းဖို့ဒီဘက်တွန်းဖို့ပို့နေနားလည်းလှုပ်ကြည့်မရဘူးလားရပါတယ်နှာခေါင်းရတယ်ဆရာလည်းလှုပ်လိုက်လို့မရဘူးလားမဆရာပါလေးနဲ့ဟုတ်တယ်မလားနှုတ်သီးကောင်းဆရာပါဆိုဒါလှုပ်လို့ရတယ်အကုန်လုံးနော်အနှစ်ကိုလည်းလှုပ်လို့ရတယ်ဒီကိုယ်လုံးဒီစိတ္တရုပ်တွေကပြန့်နေနော် နောက်တစ်ခုအဲ့စိတ္တယုတ်ကလတီရောဒီဘက်မှာကြည့်လိုက်စကုတ္တကကလမှာလည်းဒီစောမပါဘူးလားပါတယ်အဲ့ဒီဒီစောကလည်းယုတ်ကလအသစ်တည်းဖြစ်စေတယ်သို့တော့သူက40 50လောက်ဖြစ်စေတယ်50 50လောက်ပဲတချို့ယောဂီများမှာပေါ့ဘုန်းကြီးတို့လိုအိုလာပြီဆိုရင်တော့40 50တော့မဖြစ်တော့20 30လောက်ပဲဖြစ်တော့တယ်ဖြစ်တဲ့ယုတ်ကလအရေးအတွက်ကညော့သွားပြီညော့သွားတော့ဘာဖြစ်လဲ ဟိုနေရာမှာရှော့ဒီနေရာမှာရှော့ဒီရာကလေးရရှော့ရေတွေတွန့်လာတယ်ဟုတ်တယ်မလားဒါယုတ်ကလတိအဖြစ်နှဲသွားတာကလေးတွေကြတော့ယုတ်ကလတိကအဖြစ်ပြောတော့ဖြစ်ပြီးထွားထွားထွားထွားထွားပြီးချက်ချင်းမှန်မှသွားတယ်လူဟောကြတော့ယုတ်ကလဖြစ်တဲ့အရေးအတွက်ကရော့ရော့ရော့ရော့ရော့ရော့လိုက်ဘာကိုမှုတည်လဲကံတရားပဲကံကတော့အစိမ်ဝါရော့သွားပြီရော့သွားတဲ့အချိန်ကကျတော့ဥပမာဆိုကြပါစို့သက္ကုဒတ္တကကလကအရေးအတွက်များတယ်ဆိုရင် ကုတ္တကကလမှာပါတဲ့တေဇောကလည်းအရေအတွက်မများနိုင်ဘူးလားများတယ်။ကာယတတကကလကအရေအတွက်တွေများနေတယ်ဆိုရင်ကာယကတတကကလမှာပါတဲ့တေဇောတွေလည်းအရေအတွက်တွေအများကြီးတေဇောတိုင်းကယုတ်ကလကိုဖြစ်စေတယ်။50 50ဒီလိုဖြစ်စေတယ်။ဒီတော့ကလတစ်ခုကနေကလကဘယ်နှဆက်လောက်ပွားလဲ50ဆက်လောက်ပွားလာတာ။ဒါပြည့်မူရင်အခြေခံဖြစ်တဲ့ကာညောဖြစ်တဲ့ယုတ်ကလတွေကအရေအတွက်ကနည်းလာတော့50ပွားနိုင်လေလား။မပွားနိုင်တော့20 30ဖြစ်လာ။ဒါတစ်ချက်။ နောက်တစ်ခုဒီဘုန်းကြီးတို့ဟောကြီးစိတ္တဇယုံမှာပါတဲ့တေဇောကတော့အစစ်မြင့်တဲ့စိတ်တွေပေါ့ဓမ္မထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေဖြစ်ကြရင်တော့ယုတ်ကလတိအများကြီးဖြစ်ပါတယ်ရိုးရိုးကမ္မဝဇ္ဇရစိတ်တွေကြတော့သူကအားပြောတော့ယုတ်ကလတိဖြစ်စီပေမဲ့လို့အရေးအတွက်ကနည်းနည်းနည်းအဲဒီတော့တေဇောနည်းရင်ယုတ်ကလအရေးအတွက်နည်းသွားတယ်ယုတ်ကလအရေးအတွက်နည်းရင်တေဇောလည်းနည်းတယ်တေဇောနည်းရင်တေဇောကြောင့်ဖြစ်တဲ့ယုတ်ကလလည်းအရေးအတွက် လဲသွားတာလဲသွားတဲ့အခါကျတော့ပြပြအသားရည်တွေကရှုပ်သွားလာနော်။အိုလာတဲ့အခါအဲ့အဲ့ဒေဇဒီသက္ကုတတကကလမှာရှိတဲ့ဒေဇကိုဖန်ဆရတယ်သူကလည်း၄50ပွားတယ်။နောက်တစ်ခုခြားတဲ့မှာကြည့်ကာယတတကကလအဲ့ကာယတတကကလမှာရှိတဲ့ဒေဇကလည်းနောက်ထပ်၄50လောက်ပွားတယ်။နောက်တစ်ခုဘဝတတကကလမှာလည်းဒေဇရှိတယ်သူကလည်း၄50လောက်အများသောဖြင့်ပွားတယ်နော်။အဲ့ဒီစိရိဇကလမှာရှိတဲ့ဒေဇကတော့ရိုးရိုးစိတ်တွေကြောင့်ရိုးရိုးစိတ်ဆိုတာကတော့အခုယူပါယုံ မြင်တဲ့စိတ်ဟမ်အတန်ကြားတဲ့စိတ်အနံ့သိတဲ့စိတ်စတဲ့အဲဒီစိတ်တွေမှာဝိသိစိတ်တွေမှာပါနေတဲ့သက္ကဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်ဆိုတဲ့ဒီဝိညာဉ်တွေကလွှဲရင်ကြံတဲ့စိတ်တွေကစိရိစရုပ်ကိုဖြစ်စေတယ်အဲဒီစိတ်တွေကတော့အားပြော့တော့20 30လောက်ပဲဖြစ်စေတယ်သို့တော့အကယ်၍သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေလို့အဆင့်မြင့်နေတဲ့စိတ်ဖြစ်ခဲ့မယ်ဆိုရင်တော့မရေမတွက်နဲ့အောင်ဖြစ်ပါတယ်နော်နောက်တစ်ခုဟိုဘက်က တေဇောကြောင့်ဖြစ်တဲ့ယုတ်တွေကနံပါတ်5ဖြစ်သွားပြီအဲ့နံပါတ်5ချက်ကအဲ့တေဇောတွေကြောင့်ဖြစ်တဲ့ယုတ်ပဲအဲ့ဒါကိုဥဒ္ဒဇယုတ်လို့ခေါ်တယ်အဲ့ဥဒ္ဒဇယုတ်ထက်မှလည်းတေဇောကထပ်ပါတော့အဲ့တေဇောကလည်းထပ်ထပ်တော့ပွားတယ်သို့တော့အဲ့ဒီတေဇောကတော့တချို့တတ်မဲ့လောကဖြစ်ခင်ရင်တော့ဒီကံပိအတ္တနံအတွန့်ရှိဆိုတာဘလောက်ဆိုတော့အတိကျမပြောနိုင်ဥမရွှေတို့ငွေတို့ကြောက်တံပရမညာတို့ကြောက်တို့ကြောက်ခဲတို့ကြောက်တုံးတို့အတွန့်ရှိဆိုတာဆက်ခံဆက်ခံဖြစ်နေတယ် ဘလောက်ဆိုတာအတိအကျမပြောနိုင်ဘူးဟုတ်တယ်မလားအဲ့ဒါသူတို့ကတော့ဘူပွားတယ်နောက်တစ်ခုကတော့ဒီအာဟာရပဲနော်အာဟာရကတော့ဘုန်းကြီးတို့စားချလိုက်တဲ့အခါမှာဘုသူကိုစားတယ်လို့မင်းတော့အဲ့နံပါတ်5ဖြစ်တဲ့ဥရဇဩရဇဓမ္မကယုတ်ကလတွေကိုဘုန်းကြီးတို့စားနေတာဒီတက်မဲ့တွေပကံထဲမှာရှိတဲ့သမင်းအဲ့သမင်းမှာတည်ရှိတဲ့တလေးဘက်ကိုသိသိလိုက်ရင်ယုတ်ကလအမှုံလေးတွေပဲဒီယုတ်ကလအမှုံတွေကိုတက်ခွဲလိုက်ရင် ပထဝီအာဘောဒေဇောဝါယောအစင်းနာရတာဩဇာစီသဘောတရား၈ခုရှိတယ်။အဲ့ဒီယုတ်ကလတရားဘလူကြောင့်ဖြစ်လဲဆိုတော့အဲ့ဒီမှာကလတ်တစ်ခုမှရှိတဲ့ဒေဇောကြောင့်နောက်ကလတ်တစ်ခုထက်ကထက်ကဖြစ်နေတာ။အဲ့ဒီယုတ်ကလတ်တွေကတကယ်ဟိုတနည်းပြောသလိုပေါ့တကယ်မျိုးလို့ရသလားမရပါဘူး။ခမင်းပကံနဲ့ရှိတာကကလတ်တစ်မျိုးလက်ထက်ရောက်တော့တစ်မျိုးဆုံးလိုက်တော့တစ်မျိုးမျိုးလိုက်တော့တစ်မျိုးပိုက်ထက်ရောက်တော့တစ်မျိုးဆက်ကဆက်ကဆက်ကဆက်ကဖြစ်နေတာပဲနော်။ တကယ်မျိုးလို့မရပြီလေမျိုးချလို့ရတယ်လို့ဖြစ်နေတယ်အဲ့လိုဖြစ်နေတဲ့ယုတ်ကလတိထဲမှာအဲ့ဒီမှာဩဇာရှိတယ်အဲ့ဒီဩဇာကိုခုနကဘုန်းကြီးပြောတဲ့တေဇောကုဋ္ဌတာ၄မျိုးထဲမှာပါတဲ့ဇီဝိတနဝကကလတိမှာပါတဲ့ပါစကတေဇောလို့ခေါ်ဆိုအပ်တဲ့တေဇောကတော့ပြီးအပိထောက်ပံ့လိုက်တဲ့အခါဩဇာခမကဩအာဟာရဇယုတ်တွေဖြစ်လာတယ်အဲ့နံပါတ်6ပဲနံပါတ်6ဖြစ်လာတာပဲနော်အဲ့နံပါတ်6ယုတ်တွေက तू က အစာအိမ်ဝန်းကျင်တွေမှာကဒီကုလုံးသူကပြန့်သွားတယ်ဘာကြောင့်လဲဆိုတော့ငါကြီးတွေထမင်းစားတာယုတ်ကလပုံဖလောင်များတယ်မရေမထွက်နိုင်တပကံဆိုလို့ရှိရင်ရေထွက်လို့ကိုမနိုင်အောင်များတော့ကလတ်တိုင်းမှာရှိတဲ့ဩဇာကဇီဝတနဝကလရဲ့အဘိထောက်ပံ့မှုကိုရရှိကြမယ်ဆိုရင်ဒီကုလုံးပြန့်သွားပါနော်ဒီကုလုံးပြန့်သွားတော့အဲ့ဒီမှာမျက်စိလည်းရောက်တယ်နားလည်းရောက်တယ်နှာခေါင်းလည်းရောက်တယ်ရှားလည်းရောက်တယ်ကိုယ်လည်းရောက်တယ်နှလုံးလည်းရောက်တယ်ဒေါရ6ပါးလုံးကိုပြန့်သွားတာပဲအဲ့ဒီ ရုပ်ဒီကိုတဆင်ပြီးတဆင်လိုက်ပြီးရှုရပါတယ်နော်အဲ့ကလတ်တွေကိုအကုန်လုံးဓာတ်ခွဲရတယ်သဘောတရားရှိခုပဲကျန်နေတဲ့ရုပ်ကလတ်ရှုပုံဒီစနစ်တွေကိုတော့ဘုန်းကြီးလက်ဖန်ညကြမှာပဲဆက်ပြီးဟောပါမယ်ဒီနေ့တော့ဒီမှာပဲရမယ်မေးခြင်းနဲ့မေးခွန်းလေးတွေရှိခဲ့ရင်တော့မေးကြပါနော်အာမနာနဲ့ como como digo que không không không không đi mình lết học ra nữa lết học ra rồi ရှင်ဘုရားခုနပြောသွားတဲ့အထဲမှာသက္ခုပတာရယုံမှာက ခုနှစ်လွှာရှိတယ်လို့ပြောပါတယ်ဗျာအဲ့ဒီမှာအဲ့လိုရှုတဲ့အချိန်ကျအဲ့လိုခုနှစ်လွှာကိုခုနှစ်လွှာအဲ့လိုအလွှာလိုက်တွေ့ရပါသလားဗျာညံတော့ဖြစ်တော့ပြိမတွေ့လို့ဘူးကလမှုန်နေအပေါင်းစုဖြစ်နေတာတွေ့တာပါသို့တော့အဲ့ဘယ်နှလွှာရဲ့လို့ခွဲခြားဖို့တော့မလိုပါဘူးသို့တော့ယောဂီအများစုကတော့သက္ခုတတကကလကများစွာတွေ့ပါတယ် အဲ့ဒါဘယ်အလွှာကကလပ်လဲဘယ်အလွှာကကလပ်လဲဒါကတော့ခွဲကြလို့မရနိုင်ဘူးကဲဟိုမလက်ထောင်ပြနေနည်းပြောတယ်ထောင်ပြတယ်လို့ကျွန်တော်ဟိုတိုင်ကမ်းမှာကဲကဲကဲမသိဘူးလေလက်ကထောင်ထောင်ပြနေတော့ 32မျိုးရှိတဲ့အထက်မှာဓာတ်ကြီး၄ပါးကိုရှုတဲ့အခါမှာအဲ့တော့12ခုကိုရှုမဲ့အစား6ခုပဲရှုဖို့အာဒီဟိုနင်းပေါ့မာကျန်းလေးယိုစီဖွဲ့စီဘူထောက်တွန်းဆိုပြီးတော့အဲ့ဒီ6ခုပဲရှုတို့မဟုတ်ရင်အဲမာကျန်းလေးအစားပြော့ချောပေါ့ဆိုပြီးတော့အဲ့ဒီ6ခုကိုရှုအဲ့ဒါကတော့ကလပ်မြင်တဲ့အခါမှာ ယုတ်ကလမမြင်ခင်မှာတော့12ခုလောက်ရှိတာပူကောင်းပါတယ်မြင်လာရင်တစ်ဖက်ကရေလို့ရတာပေါ့ရှင်ပြကူ theory နဲ့ပတ်သက်လို့ကတော့ဟိုစာအုပ်ကြီးငါ့ကိုရေးထားတာလည်းရှိပါတယ်တပည့်တော်ဖတ်ချင်တာရှင်ပြရဲ့52 ကာလပတ်လုံး43ကာလပတ်လုံးအတွေ့အကြုံတွေကိုရေးထားတဲ့စာအုပ်တော့ရှိပါလားရှိပါဘူးမရှိသေးလို့ရှင်ရှင်ပြကိုတပည့်တော်ဒီဟာအဲတောင်းမှလျှောက်ထားပါတယ်အဲ့ဒါလေးတွေရေးပေးပါလို့တပည့်တော်နောက်ပိုင်းရေးပြီးမလုပ်မလဲတကယ်ကြီးတပည့်တော်ပြီးတော့ဖတ်ရတာပါဗျာအတွေ့အကြုံမဟုတ်ဘူးလေတကယ်ကြီးခွဲမှမလို့လားဘုန်းကြီးကခွဲတာမလုပ်လဲတကယ်အပေါ်ပါဒီကုန်းတော့မဟုတ်ပါဘူး ဲမေကွန်းရှိသေးလားမရှိတော့ဘူးမရှိရင်လည်းကဲအမြတ်ဝေတယ်နော်